အာဇီဝီသောဗမာသုတ်တရားတော်ဒီနေ့ဓမြဓမြ6ဦးရွာပြေကုန်းဝင်လာတဲ့အခါရောက်သွားငွေလေးကောင်က၄ပါးဗုဒ္ဓသုဒ္ဓ၅ပြား၅ခန္ဓာနဲ့ လေးကောင်ကလေးပါဗုဒ္ဓမွေလေးကောင်မွေကြီးလေးကောင်ဆိုတာမဟာဗုဒ္ဓရားလေးပါပဲလူတိုင်းလူတိုင်းကိုယ်မှာရှိနေတဲ့ပထဝီအာဘောတေဇောဝါယောတကြီးလေးပါသူကငါးပြားငါးခန္ဓာနဲ့အဲသူကကြီးငါးယောက်နောက်ကလိုက်လာတယ်ဆိုတာလည်းပဲလူတိုင်းလူတိုင်းသာနာမှာရှိနေတဲ့ခန္ဓာငါးပါးတရားပဲ မိညာယံပဲသဆွဲချက်ကြောင့်ငယ်ပေါင်းကြီးပေါ်အလွန်ခင်မင်းရင်းနှီးနေတဲ့အတွင်းသားဖြစ်တဲ့မိတ်ဆွေအဲ့ဒါဘုရင်မင်းများကငွေရင်းယောက်ျားကိုတွေ့ရသဖို့ရဇာရုဌာနနေရာပြေးပြီးတော့ခါပလိုက်လို့သူကလည်းနောက်ကလိုက် အရင်ကတော့မိတ်ဆွေပဲခုတော့ရန်သူပဲမိညာရံပဲတတ်ဆွဲချက်ကြောင့်နန္ဒီရာကခေါ်တဲ့တမဲ့ဆွဲလာမှုပါပဲဒါပြီးသွားပါပြီရွာပြည့်သုံးည6ဒွါရတို့အဲဒီလိုပြီးရကရွာပြည့်ကုန်းရောက်ရွာပြည့်ကုန်းဆိုတာဘာလဲဆို6ပါးသောဒွါရပဲမျက်စိနားနှာခေါင်းလျှာကိုယ်နှလုံးစိတ်

ရွာပြေကုန်းများလိုပဲဘာမှအသုံးမကျဘူးရွာပြေကုန်းမှာလူလည်းမရှိသုံးဆွဲစရာလည်းမရှိအလုံးစုံစိတ်သုံးနေတယ်လို့ပဲ၆ဒွါရမှာလည်းအာကိုးစရာရဲ့တော့ဘာမှမရှိဘူးနေတဲ့စရာသားစရာအာကိုးစရာမြဲတဲ့သဘောလည်းမရှိချမ်းသာတဲ့သဘောလှပါတင်တဲ့သဘောကောင်းတဲ့သဘောလည်းမရှိဘူး ငါကောင်သူကောင်တ attva ကောင်သက်ရှင်နေတဲ့ကောင်လို့ထင်မှတ်စရာသဘောလည်းမရှိဘူးအလုံးအလုံးစိတ်သုံးနေတယ်ဆိုတာတွေ့ရတယ်။ငါကဒီနေ့ကစိတ်သုံးနေပုံတွေဟောခဲ့ပြီးပါပြီ။ရွာပြည့်သုံးည6ဒွါရတို့ရောက်ကတဖုံ6အာယုံဟုသုံးဆုံးသည်မြဝင်လာကြ၍ အဲရွာပြေကုန်းရောက်နေတဲ့အခါအဲဒီမှာရှိတဲ့အိမ်ကလေးတွေလိုက်ပြီးတော့အသုံးကြတာရှိလို့ရှင်များစုံစမ်းရှာဝေစားစရာရှိသလားလို့တက်ပြီးတော့ကြည့်စားစရာမတွေ့ရဘူးရေတောက်စရာရှိသလားလို့ရှားကြည့်ရေတောက်စရာလည်းမရှိဘူးဘာမှအသုံးကြတာမရှိတော့အဲဒီကြွားတဲ့ခေတ္တခဏအပန်းမြေနာနေအောင်ပဲလို့စိတ်ကူးနေတော့

ရွာပြက်မျိုးပြက်ဓမြတွေကတော့အဲဒါကအကုန်လုံးဖြည့်စည်းတာကလည်းကြောက်စရာကောင်းတယ်ဆိုတာအဲရွာပြက်ဓမြကြီးချောဝင်လာကြပြီအဲဒါလွတ်အောင်ပြေးပြီတော့လို့နာပြီးတော့ပြောတော့အဲဒီလည်းမနေနဲ့လို့ထွက်ပြေးရတာရွာပြက်ဓမြကြီးတွေကြောက်တာနဲ့ရွာပြက်ဓမြကြီးတွေဆိုတာဘာတော့ဆိုရင် သောရာဂမဂရဂတိခောဘိကဝေသန္နေတံဣဇတိသန္နေတံပါရိရဏံအာယရဏံဒီဝသနံဘိကဝေယံတို့ကာမဂရဂယွာကိုပြည့်စည်ရကုန်သောသောရာတိခောဧတံဓမြကြီးတို့ဟူသောဤမည်သည်သာနာကြောင့်ပါကုန်သောဘာယရဏပြင်ပဖြစ်ကုန်သောအာယရဏံအာယရဏတို့ဤဒီဝသနာမည်ပေသည် ရွာကိုဖြည့်ဆည်းတပ်ဖြတ်တတ်တဲ့ရွာပြည့်ဓမ္မယာကြီး6ဦးဆိုတာအာယုံ6ပါးပါပဲဘာဟိယယတနာ6ပါးဘာဟိရအာယတနာအပြင်ပါအာယတနာ6ပါးအာယတနာဆိုတာဒီနေ့ကလည်းပြောခဲ့တယ်စိတ်စေတသိက်တို့ဤအလုံးလို့ရာဌာနစိတ်စေတသိက်တို့ဖြစ်ကြောင်းဖြစ်တဲ့ဌာနနံတရားတွေဖြစ်ကြောင်းဖြစ်တဲ့ဌာန အဲမြင်တဲ့စိတ်စေတသိက်တရားမျက်စိအကြောင်းပြုပြုပြီးတော့မြင်ရတယ်မျက်စိကြီးမှာပဲမြင်တယ်မျက်စိမကြည့်ရင်မမြင်နိုင်ဘူးမျက်စိကြီးတယ်မြင်တယ်မလားဆိုမျက်စိကြီးတယ်လည်းမဟုတ်ဘူးသူကအသင်းကလည်းကြည့်ရတယ်မြင်စရာအသင်းကကြည့်ရတယ်မြင်စရာအသင်းလည်းကြည့်မှမြင်လို့ဖြစ်တယ်အတွင်းကမျက်စိအမြင်ကအသင်းဒီနှစ်ခုဆုံမိတဲ့အခါမှာမြင်မှုဖြစ်ရတယ် အတွင်းကလူတော်ဤတဏ္ဍာမှာမျက်စိရုပ်ဆိုတာပြိဋိကတွေကစပြီးတော့နိဝါနဲ့ပြိဋိနေတွေကစပြီးတော့ရှိလာတာပါပဲอืมချိန်ကာလကတော့၁၇တတ္တဟ ရက်7ပါးလောက်မှာသေသေးနေလို့7ပါးလောက်ရတဲ့ခါကာလကစပြီးတော့သကုသောတကနာသိမှာသာရတဲ့ဖြစ်တယ်လို့ဒီလိုဆိုပါတယ်အဲရသတ္တတတဟာကနေပြီးတော့မျက်စိတို့နားတို့နှာခေါင်းတို့လျှာတို့ဖြစ်လာကိုယ်ဆိုတာကတော့အင်းပရိသေစကားသာတွေကသူကဖြစ်လာတယ်ကိုယ်ကတော့ကာယပတာရဆိုတဲ့ကိုယ်အတွေ့အထိကိုသိနိုင်တယ်ကာယပတာရရုပ်ကသူကအစောဆုံးအစဆုံးကလည်းဖြစ်တယ် မျက်စိနားနှာခေါင်းလျှာဆိုတဲ့ဒီလေးခုကတော့နောက်မှဒိဋ္ဌိနေကသာတော့ကလလရည်ကြီးလေးဆိုတော့အဲဒီမှာကောင်းရဲ့ကိုယ်ရဲ့ဘာရဲ့မရှိသေးဘူးမျက်စိပြီးပြားကုန်ပြီးအရေးလေးရှိတော့နောက်မှတပြေးပြေးကရေလေးကနေပြီးခဲပြီးတော့သားရိတ်ကလေးပြည့်ပြီးတော့နောက်ပုံသဏ္ဍာန်လေးတပြေးပြေးဖြစ်လာတာကိုကလေးလေးတပြေးပြေးဖြစ်လာကောင်းတယ်လက်နဲ့ချင်းနဲ့ဖူလေးတွေကနေပြီး အဲကောင်းဖြစ်လာတယ်နော်ကောင်းဖြစ်လာပြီးမှကောင်းပြီလာပြီးမှတည်းမှာမျက်စိတို့နားတို့နှာခေါင်းတို့ဒီမှာဖြစ်ရတာဒါကြောင့်သူကတော့ယပတာဘဆရဘ89ရက်ကြာမှသကုသောတာကနာစီဝသာယာတွေဖြစ်တယ်လို့သာဂထာနဲ့မူလတိကာတွေကဆိုပါတယ်အဲဒီကတွေအစပြီးတော့ဖြစ်လာတယ် ။ဒါကြောင့်မျက်စိကတော့အများကြီးရှိနေတာပါပဲ။အသင်းကလည်းပဲမြင်စရာကလည်းအများလို့ရှိနေတာပါပဲ။တဏှာမရှိတဏှာပဲကြည့်လိုက်ကြည့်တဲ့အသင်းဆိုတာရှိနေတာပဲ။ကိုယ်တဏှာလည်းဆင်းရုပ်တွေရှိနေ၊သူများတဏှာလည်းဆင်းရုပ်တွေရှိနေ၊သစ်ပင်တော်တော်စာစီတွေမှလည်းဆင်းရုပ်တွေရှိနေတာ။ဆင်းရုပ်တွေကလည်းပဲအမြဲတည်းရှိနေတာပါပဲ။အဲ့ဒါကကုဆုံပြီးတဲ့အခါကာလမှာမြင်တဲ့စိတ်ကလေးတွေဖြစ်တယ် အဲမြင်တဲ့စိတ်ကလေးဖြစ်ဆိုဒီတိုင်းဖြစ်တာမဟုတ်သေးဘူးသူကကျေဥစွာဆင်ញင်တဲ့အာဝေဇံကစဖြစ်လာတယ်ဒီနေ့ကလည်းဒီနေ့ကလည်းပြောခဲ့ပါပြီဒါကဟိုစာသင်ထားတဲ့ပုဂ္ဂိုလ်တွေမဟုတ်တော့ဒါလေးတွေကလည်းထက်ကထက်ကပြောမှကြားဘူးနေမှာကြားမှမိနေမှာဒါကြောင့်ဘုန်းကြီးကသမိတယ်သမိတယ်နေဝိသီဖြစ်ပုံလေးတွေပြောရတယ်ဝိသီကြပုံလေး စာသင်ထားတဲ့ပုဂ္ဂိုလ်တွေသင်ယူကောင်းကောင်းသင်ထားတဲ့ပုဂ္ဂိုလ်တွေကဝိရိယပုံတွေသူကနားလည်နေကြတာပါပဲသူကလွယ်နေပါလားမကြဘူးတဲ့ပုဂ္ဂိုလ်တွေမှာတော့မလွယ်ဘူးဒီဥစ္စာတွေအခက်တွေပဲသမီးတွေကလည်းအခက်တွေပဲသူအားကြောင့်မျက်စိနဲ့အခြင်းဆုံပြီးတော့ဖြစ်ကြတဲ့အခါတဲ့ခါခါသိမ်းလဲဆုံဖြစ်နေတာပါပဲမျက်စိကလည်းပဲခဏမစက်စိတ် စိတ်ခဏတိုင်းခဏတိုင်းနဲ့ဥပဒိုင်ထီတိုင်းပင်တိုင်းအခုလောကဝိသေနပြောမယ်ဆိုလို့ရှိရင်အသေးဆုံးနဲ့ပြောမယ်ဆိုစက္ကန့်တိုင်းစက္ကန့်တိုင်းဆိုပါတော့စက္ကန့်တစ်စက္ကန့်အတွင်းမှာပဲကြည်ပေါင်းရာပေါင်းထောင်ပေါင်းများစွာဖြစ်နိုင်ပါတယ်ဒါပဲမလို့ခုလူတွေအများနာလဲတာအဲ့ဒါလောက်နားလဲတာအဲ့ဒါအဲ့ဒါနဲ့ပြောမှချင်းအဲစက္ကန့်နဲ့စက္ကန့်နဲ့ဖြစ်နေတယ်လို့ပြောမှဖြစ်မှာ အဲဇက်ကံကြီးဆယ်ပုံပုံတပုံတိုင်းတပုံတိုင်းလည်းဖြစ်နေတာတရားပုံမိတပုံတိုင်းတပုံတိုင်းလည်းဖြစ်နေတာအသေးသေးတည်းမျက်စိရုပ်တွေကလည်းမျက်စိထဲမှာဖြစ်အပြင်ကမြင်ရတဲ့ဆင်းရုပ်တွေကလည်းကိုယ်တဏ္ဍာသူတဏ္ဍာဗိဓာတဏ္ဍာမှာဒါတွေကလည်းမြင်ပြဖြစ်နေတာပဲသူကလည်းခဏတိုင်းခဏတိုင်းဖြစ်အဲဒါအကြောင်းညွတ်တဲ့အဆင်းယူပါယုံနဲ့အကြောင်းညွတ်တဲ့မျက်စိယုံနဲ့ရင်ဆိုင်ဆိုင်ပြီးတဲ့အခါကာလမျက်စိထဲမှာသိရိတ်ထင်လာတာကို

ရော့ရော့ဖြစ်လာတယ်အဲဒီဥစ္စာကိုဝင်လှုပ်သွားတယ်လှုပ်ဆိုပေမဲ့လို့ကိုယ်ပဲဒီပဲရင်းရင်တဲ့သဘောတော့မဟုတ်ပါဘူးမူလကအာရုံပြုသလောက်စောစောမြဲမြဲမရှိဘူးနည်းနည်းရော့ရော့ရဲဖြစ်လာဟိုအာရုံလှုပ်ပြီးတခြားအာရုံတွေကိုစိတ်ကသွားတော့မလို့လို့ဖြစ်လာအဲဒါကိုဝင်လှုပ်တယ်လို့ခေါ်တယ်အဲဝင်လှုပ်ပြီးတော့ဝင်စင်ပြတ်သွားတယ်ဝင်စင်ပြတ်သွားတဲ့အခါမှာဘာဖြစ်လာတော့ဆိုဆင်းရဲနေမျက်စိကကြာလာတာဘာပါလိမ့်

ဖြစ်ပြီးတော့ခဏချင်းကြောက်တော့တာပဲနော်ဘာမှကြာတာမဟုတ်ဘူးမန္တမြာမှာလည်းစိတ်ကလေးတွေကမျက်စိတမိလျှက်တစ်ပြင်ကမှာအဲတက္ကရာတွေကဆိုတာကဂရိတ်သိန်းလောက်တော့ဖြစ်တယ်လို့ဆိုတာကိုသူစာများကြီးပဲမနာကုန်များပါတယ်ဒါပေမဲ့ရှိတုန်းကတော့ဂရိတ်သိန်းလောက်ပြောလို့ရှိရင်လူတွေကအံ့ဩစရာဖြစ်တယ်အခုတော့သိအံ့ဩစရာမကောင်းဘူးဟိုလောကရာဆရာတွေကသူတို့ကရုပ်တွေများအဲဒီလိုပဲတခဏလေးတွင်းမှာရုပ်တွေ အပြောင်းလဲတွေသူတို့ဂရေတဲ့ချီပြီးသူတို့တွေ့နေတယ်ဆိုတယ်သူတို့ဘယ်နဲ့လုံးများတွေ့တယ်မသိပါဘူးဒီလိုလေးအာဝဇ္ဇာကောင်းတာပါပဲအဲကြီးမောဇ္ဇာတော့ကောင်းတဲ့လူတွေအဲသူတို့လောကရဏီနဲ့ရုပ်တွေအပြက်တရားဂရေနဲ့ချီပြီးတော့တွေ့နေရုပ်တွေအပြောင်းလဲတယ်အဲတော့ရုပ်တဲ့နာစိတ်ကနာကမြန်တယ်သင်္ကန်ကရုပ်တစ်ခုရုပ်ရုပ်တစ်ခုဖြစ်ပေါ်ပြီးတီးနေတဲ့အတွက်မှာစိတ်က၁၉ကြိမ်လောက်အပြောင်းလဲရှိတယ်သူကမြန်တယ်သူက အဲဒီတော့ရုပ်တောင်သလိုသလောက်မြင်မဲ့တွေ့နေလို့ရှိရင်နာဆိုလို့ရှိရင်တော့တရက်မြန်အောင်ပါပဲအဲဒါကြောင့်ကရေတသိန်းဆိုတာအခုနေတော့တော်တော်ရုပ်ပစ္စည်းတာလူတွေမှတ်သားလို့တော်တော်ရအဲဒါအမြန်ကြီးပါပဲသင်္ကြန်စိတ်ကလေးကပြုတ်ကနေဆိုပြီးသွားတာပဲအဲဒါလေးပြီးသွားတော့ဘာဖြစ်လာမြင်တယ်တဲ့ဟောသင်္ကြန်စိတ်အဆင့်ကိုမြင်တဲ့စိတ်ကလေးဖြစ်လာမြင်သွားတယ် မြင်ပြီးတဲ့နောက်မြင်တဲ့စိတ်ကလေးကမြင်ပြီးပြောက်သွားတာဘာဖြစ်တုံးဆိုတော့တခါလက်ခံတဲ့စိတ်တဲ့သံသိဆိုင်စိတ်လို့ခေါ်တယ်သံသိဆန္ဒပါဠိလိုဗမာကသံသိဆိုင်ဆိုပြီးတော့ပြန်လာတယ်လက်ခံတဲ့စိတ်အာယုံလေးဆက်လက်ပြီးတော့နှလုံးသွင်းတဲ့စိတ်ပါဒါလက်ခံယူတာနဲ့တူးတယ်ဟိုတည်းအလုပ်တစ်ခုကိုပထမလူကလုပ်နေအဲ့ဒီလို အဲဒီလိုမရှိတဲ့အခါကျတော့နောက်လူကဆက်ပြီးတော့အလုပ်လုပ်တာလိုပါပဲဒါလိုပဲကွာမြင်ရတဲ့အာယုံလေးကိုလက်ခံပြီးတော့စဉ်းစားတဲ့စိတ်ကလေးဆက်ဖြစ်ဗံပေဆိုင်လက်ခံတဲ့စိတ်အဲဒီလက်ခံတဲ့စိတ်ကလေးကြောက်သွားတဲ့အခါကျတော့သူကလည်းမကြောက်ဘူးခဏလေးပဲများမြင်ပါပြီနဲ့စုံစမ်းတဲ့စိတ်တွေသံဃာရဏစိတ်လို့ခေါ်တယ်စုံစမ်းတဲ့စိတ်ကလေးကြောက်သွားတဲ့အခါကျတော့ဝုထောစိတ်တွေဆုံးဖြတ်တဲ့စိတ်ကောင်းတယ်မကောင်းဘူးဘယ်လိုဟာပဲလို့ဆုံးဖြတ်တဲ့စိတ်ကလေးဖြစ်တယ် အဲဆုံးဖြတ်ပြီးရင်တော့ကိုခံစားရစိတ်တွေဒေါစိတ်တွေဖြစ်လာတယ်ဒေါတဲ့နှင်းလင်းများများအဟုန်နဲ့အာယုံစီကိုပြေးဝင်သွားတဲ့သဘောမျိုးတော့သံတော်ဆုံးဆုံးဖြစ်တဲ့စိတ်ခုနကဆင်ခြင်တယ်ဆိုတာလေးကဆင်ခြင်ကညာလေးအဟုန်မရှိဘူးအချိန်မရှိဘူးမြင်တယ်ဆိုတာလည်းမြင်ုံလေးအချိန်မရှိဘူးလက်ခံတယ်ဆိုတာလက်ခံတာရုံလေးအချိန်မရှိဘူး အဲသုံးစားတယ်ဆိုတာလည်းသုံးစားရုံပဲသုံးပြတယ်ဆိုတာလည်းသုံးပြရုံပဲအချင်းကြီးပြီးဇောဆိုတဲ့စိတ်တွေကတော့အဟုံးအချင်းနဲ့တကွာအတင်းပြေးပြီးတော့ကတ်တယ်လို့ပဲပြင်းပြင်းထန်ထန်ဖြစ်တဲ့စိတ်တွေဇောစိတ်တွေလို့ခေါ်တယ်အဲကုသိုလ်ဆိုတာလည်းသူတို့ပဲအကုသိုလ်ဆိုတာလည်းသူတို့ပဲကောင်းသောအကျိုးပေးတယ်မကောင်းသောအကျိုးပေးတယ်ဆိုတာအဲဒီဇောစိတ်တွေကအကျိုးပေးတာပဲအဲဒီဇောတွေတစ်ကြိမ်မကပဲနဲ့တစ်ကြိမ်နဲ့အားများလို့နှစ်ကြိမ်ဖြစ် 3ချိန်ဖြစ်4ချိန်ဖြစ်အဲ5ချိန်6ချိန်9ချိန်တရားသူကဆက်ပြီးတော့ဖြစ်တာ2ချိန်2ချိန်3ချိန်အဲ၄ချိန်တရားဆိုတဲ့တက်တက်ပြီးတော့အားကောင်းပြီဖြစ်လာ၄ချိန်လာလို့တော့နည်းနည်းမောသွားတဲ့သဘောမျိုးအချိန်ကြော့ပြီးတော့၅ချိန်ကြာကြော့၆ချိန်ကြော့9ချိန်ကြာတော့သိကြော့သွားနောက်7ချိန်မဖြစ်နိုင်တော့အဲဒီမှာဇောဆုံးသွားတဲ့အခါဇောအာယုံလိုက်ပြီးတော့ သောလောက်တော့မပြင်းထန်တော့ဘူးစီရဖြစ်ပြီးသားလေးကြာနှလုံးသွင်းတဲ့သဘောမျိုးတွေတရားယုံသတိကလေးဖြစ်တယ်တရားယုံထိုအာယုံအာယုံပြုတဲ့စိတ်ကလေးဆိုတာတရားယုံဆိုတာထိုအာယုံအာယုံပြုပြီလို့ပမာလို့အဓိပ္ပာယ်ရပါတယ်သောအာယုံကိုအာယုံပြုတဲ့စိတ်ကလေးအဲ့ဒါကလည်းပဲနှစ်ကြိမ်ဖြစ်နှစ်ကြိမ်ဖြစ်ပြီးတဲ့အခါကျတော့ဘဝင်ကြတာအိပ်ပျော်သလိုပြန်ဖြစ်သွားတယ်တဲ့အဲ့ဒီဘဝင်စိတ်တွေလည်းမရင်မတွက်နိုင်အောင်ဆရာလည်းဖြစ်သွားအဲ့ဒီအခုပြောခဲ့တဲ့ ဆင်ញင်တဲ့စိတ်ကစပြီးတရားယုံတရားစိတ်တွေဖြစ်တာဘာကြောင့်ဖြစ်ရတော့ဆိုမျက်စိရှိလို့ဖြစ်တယ်မြင်ရတဲ့အသိရှိလို့ဖြစ်တယ်မြင်စရာရှိလို့လည်းဖြစ်တယ်ဒါကြောင့်မျက်စိဟာလည်းပဲနံတရားတွေဖြစ်เสียအကြောင်းပဲမြင်ရတဲ့အသိဟာလည်းနံတရားတွေဖြစ်เสียအကြောင်းပဲဒီအကြောင်းရှိလို့ဒီမြင်တဲ့စိတ်နဲ့တကွဟိုလက်ခံတဲ့စိတ်တွေရောဘာတွေအကုန်လုံးဖြစ်သွားတာအဲ့ဒါကို ပဂရိပုဂ္ဂိုလ်ရဲ့အသိအားဖြင့်တော့မြင်တာတော့ပဲသိတယ်။မြင်ဖို့ရသင်မြင်တာရဲ့လို့ဆိုတာစာကြောနေတာပြောရတယ်ဒါမသိလိုက်ဘူးညာကညာပါပြီလို့ဆိုတာ။မြင်ပြီးတော့လက်ခံနေတာစုံစမ်းနေတာအဲဒါတွေလည်းမသိလိုက်ဘူး။음မြင်တာလို့ပဲသိလိုက်တာပဲလို့။အဲဒီစိတ်တွေဖြစ်ရတာမာကြောင့်ဖြစ်ရတာတော့ဆိုရင်မျက်စိရှိလို့ဖြစ်တယ်မျက်စိမရှိတဲ့ပုဂ္ဂိုလ်ပဲမြင်လိုက်မှာတော့မဖြစ်နိုင်ဘူး။

ကိုယ်နဲ့အတွေ့နာလည်းပဲအတွေ့အထိအသိဖြစ်ပေါ်ရာအကြောင်းပဲနှလုံးနဲ့စိတ်ကူးတဲ့ပေါ်တဲ့သဘောအာယုံနဲ့သူကလည်းစိတ်ကူးစဉ်းစားကြံနေတဲ့စိတ်တွေဖြစ်ပေါ်ရာအကြောင်းပဲတဲ့ဒါကြောင့်ဒီဟာတွေအာယတနာ6ပါးခေါ်ပါတယ်အတွင်းဘက်ကမျက်စိနာနှာခေါင်းလျာကိုယ်စိတ်6ခု

ကာယမနောမှလော6ဒွါ6ဒွါရဣဇတိကာယတနာ6ပါးဆိုတာပဲသေကုသောတာကာနဇင်ဝါကာယမနောမှလော6ဒွါကဟိုစာရပိနေမသိမှုတဲ့ပုဂ္ဂိုလ်တွေလွယ်ကူမှရအောင်လို့ဘုညာဆောင်ပုဂ္ဂိုလ်စီတာအပြင်ကရူပသတ္တခန္ဓာရတာဖုထာဝဓမ္မအာယုံပါတဲ့ဒီအာယုံ6ပါး ပါရယနာ6ပါးကဲဆိုရအောင်လေလားဒီသက္ခုသောတာခာနာဇိဟွာသက္ခုသောတာခာနာဇိဟွာသက္ခုသောတာခာနာဇိဟွာသက္ခုသောတာခာနာဇိဟွာကာယမနောမလော6ဓာကာယမနောမလော6ဓာ သကုသောတာကာနဇိံဝါသကုသောတာကာနဇိံဝါကာယမနောမာလော၆ရွာကာယမနောမာလော၆ရွာရူပပါဒာကာနရတာရူပပါဒာကာနရတာရူပပါဒာကာနရတာရူပပါဒာကာနရတာ พุทธวาธรรมอายุวาพุทธวาธรรมอายุวาသက္ခုသောတာဂာနဇိဝါသက္ခုသောတာဂာနဇိဝါကာယမနောမလော6တွာကာယမနောမလော6တွာဥပတာဂာနရပါဥပတာ ုထဝါဓမ္မအာယုံပါဘုထဝါဓမ္မအာယုံပါအားတော်ဝင်အာတိသောဘုမသုတ်ဆောင်ဘုကဆောင်ဘုအဲမှာပါပါတဲ့သူမြေဥစ္စာပါပြီးသားပါအဲသာသနာ့ပုဂ္ဂိုလ်တွေကတော့လူလွယ်ပါနှုတ်တက်နေတာပါသကုသောတကနာဇင်ဝကာယမနောဒွာရာဆိုပြီးဓွား၆ပါးနှုတ်တက်အာရုံ၆ပါးတဲ့ရူပသရကနာတော်တာဖုတ္တဘဓမ္မဆိုတာနှုတ်တက်နေတာပါပဲ အခုဒီမှာတရားနာတဲ့ပုဂ္ဂိုလ်တွေကဘုန်းကြီးကခဏခဏဟောနေတာနဲ့နှုတ်တော်တက်နေတော့ပါပြီသူကလည်းဥစ္စာဘုန်းကြီးကလည်းဒီပိုင်းရောက်ရင်အများအားပြောနေရတာမှတ်မိအောင်လို့ပြောနေတာသုတ္တမယညာဆိုတာလည်းရှိတော့ရှိရမလို့ရှိအောင်မအဲကိုရွေးအတွေ့ကတွေ့နေတယ်မယ်လို့သုတ္တမယညာမရှိတော့သူများမေးရင်မပြောတော့ဘူးသူများမေးရင်လည်းနည်းနည်းပါးပါးတော့လည်းပြောတော့အောင်မလို့အိမ်မက်မဲ့ဆာနဲ့ စကားမပြောရတဲ့ပုဂ္ဂိုလ်အိမ်မက်တာနဲ့တူတယ်တရားအထုတ်တာသာမသင်မှုတဲ့ပုဂ္ဂိုလ်သာမသင်မှုတဲ့ပုဂ္ဂိုလ်တွေဆိုစကားမပြောရတဲ့ပုဂ္ဂိုလ်များအိမ်မက်မဲ့အိမ်မက်ထဲတော့သူသာတွေ့တာလားဒါမှမဟုတ်သူဘာမှပြောလို့တော့ပြုတွေ့တော့တွေ့အဲ့ဒါလိုပဲသာဝေဘုဒ္ဓကမမသားဘူးတဲ့ပုဂ္ဂိုလ်မှာတရားထုတ်တော့အတွေ့တွေကတော့အကုန်လုံးပဲတွေ့တာပဲရုပ်တွေနာနေပိုင်းခြားပြီးတော့ပြီးတယ် ဖြစ်ပုံပြပုံနဲ့အနိစ္စဒုက္ခအနတ္တတွေကိုယ်တိုင်တွေ့တယ်။ယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်ဆိုလည်းကိုယ်တိုင်တွေ့တယ်။ဒါပေမဲ့လို့သူကဘုသူတာမရှိတော့မပြောတော့ဘူး။ပြောပြန်လဲအစီအစဉ်တည်းမကြဘူးဆိုတော့သင်တတ်တာမဟုတ်ဘူးရော။အဲဒီတော့နေဘဝလဲသုဒ္ဓမြညာလေးကလည်းရှိအောင်ပါဒါကြောင့်မို့တရားဟောတဲ့အခါကလာဒါလေးထည့်ထည့်ပြီးတော့ဟောရတယ်။ဟောထပြီးတော့လည်းဟောရတာပဲ။ထမဟောလို့လည်းမဖြစ်ဘူး။မြတ်စွာဘုရားဟောတာကခန္ဓာ၅ပါးဆိုရင် ဒီခန္ဓာ၅ပါးအထက်ကတကဟောနေတာဒီမျိုးပြင်ဟောလို့မျိုးဒီခန္ဓာ၅ပါးပဲအာယရဏကြတော့လေဣဇတိကယရဏဆိုရင်6ပါးဒီ6ပါးပဲဘာယရဏဆိုရင်လည်းဒီ6ပါးပဲထက်ကတကဟောရတယ်ဒါမဟောလို့မဖြစ်ဘူးကွာဒီဟာပဲရှိတာတရားထုတ်တော့လေဒီတရားတွေပဲသိအောင်အထုတ်ရသည်ခန္ဓာ၅ပါးအာယရဏ12ပါးဒီတရားတွေပဲရှုနေရတာပဲအချိန်ရှိသမျှရှုနေရတာဒါတွေရှုနေရတာဒါတော့ဒါတွေကသိတာမှာ တကုသောတကာနာဇင်ဝါကာယမနောမလော6တွာတဲ့မှာဣဇတိကယမ6ပါရူပသဒ္ဒကန္ဓရသဖုထာဝဓမ္မအာယုံပါတဲ့ဒါပါယယနာ6ပါသမာလို့ဆိုလို့ကျင်တော့မျက်စိနာနှာခေါင်းလျာကိုယ်စိတ်လူလည်းလွယ်ပါရဲ့သူသမာလို့လည်းတူတူလေးပဲအဲဒါဣဇတိကယမ6ပါ ဆိုတော့ဗမာလိုပြောလို့ရှိရင်သာသဘောမဟုတ်ဘူးလို့ထင်ရတယ်အတူတူပါပဲအဲသက္ကုပြောတာလည်းမျက်စိနဲ့အတူတူပါပဲသက္ကုကပါဠိမျက်စိဆိုတာဗမာလိုမထူပါဘူးဒီဥစ္စာဟောရတာပဲအတူတူပါဒါကရူပသာရခန္ဓာရတာဖုဒ္ဓဘာဓမ္မပါဠိလိုဗမာလိုဆိုတော့အသင်အတာအနအရတာအတွေ့သဘောသူလည်းတူတူပဲ အဲဒါလေးလည်းဆိုကြအောင်ဒီနေ့ကလည်းတစ်ခါဆိုပြီးမျက်စိနားအဲဟိုကပါဠိကစဆိုရတယ်ပါဠိစာဆိုမှတော့ပါဠိမပိုင်နေရာမကြသေးဘူးသူကသကုသောတာဂာနဇိဝါသကုသောတာဂာနဇိဝါကာယမနောကာယမနောဣဇာတိကာယရဏ6ပါးဣဇာတိကာယရဏ6ပါး na-anaka. nznn zrgrubabadaga nara พุทธวาธรรมาพุทธวาธรรมาဘာယယရဏ6ပါးဘာဟိရာယရဏအပြိမယရဏ6ပါးအသင်းအသာအနာအသင်းအသာအနာအရသာအတွေ့သဘောအရသာအတွေ့သဘောအပြင်အာယရဏ6ပါးအပြင်အာယရဏ6ပါးအခု ရွာပြည့်ဓမြကြီး6ရောက်ဆိုတာတခြားမဟုတ်ဘူးတဲ့အပြင်အာရဏ6ပါးအောက်6ပါးပါပဲတဲ့ဒါကြောင့်မို့မွေလေးကောင်က၄ပါးဗုဒ္ဓသူတာ၅ပြာ၅ခန္ဓာနှင့်မိညာယံဘက်တာဆွဲချက်ကြောင့်ရွာပြည့်၃ည6ဒွါရသို့ ယောက်ကတပုံသုံးဆုံးသမျှယောက်ကတပုံ6အာယုံဟုသုံးဆုံးသမျှဝင်လာကြ၍အဲဒီရွာပြည့်သုံးညရောက်လာတဲ့အခါမှာရွာပြည့်သုံးည6သွားရတော့ယောက်ကတပုံအမှုတပုံပေါ်လာတယ်နောက်ထပ်ကြောက်เสียဘေးရန်တဲ့ခုတွေ့လာကြပြီဆိုလိုတဲ့ရွာပြည့်သုံးည6သွားရတော့ယောက်ကတပုံ 6အာယုံဟုသုံးဆုံးဓမြဝင်လာကြ၍6အာယုံအာယုံ6ပါးဆိုရက်ဓမြတွေဝင်လာတယ်ဓမြတွေကဘယ်လောက်တော့ဆိုသုံးဆုံး6ခုနဲ့သုံးဆုံးနဲ့ဆိုတာအတူတူပဲသုံးဆုံးဆိုတာ6ခုနည်းနည်း6ခုတွေထမ်းတယ်မနေအောင်လည်းတရား6အာယုံဟု6ဆုံးဓမြဆိုတော့6တွေထတယ်မတော်မထအောင်လဲပြီးတော့ပြီးတာ 6အာယုံဟုသုံးဆုံးသည်မြဝင်လာကြ၍အောင်6ပါးသည်မြကြီး6ရုပ်ပါပဲအောင်6ပါးအဲ့ဒီအောင်6ပါးအခုပြောတဲ့အတိုင်းမျက်စိမှာပေါ်လာတဲ့အခြင်းနားမှာပေါ်လာတဲ့အသံနှာခေါင်းမှာပေါ်လာတဲ့အနတ်လျာမှာပေါ်လာတဲ့အရာကိုယ်မှာပေါ်လာတဲ့အတွေ့အထိ စိတ်ကူးထဲမှာပေါ်လာတဲ့သဘောအာယုံဒီအာယုံ6ပါးအပြင်အာရဏ6ပါးသူတို့ဟာရွာပြေကုန်းနဲ့တူတဲ့6ဒွါရမှာဖြစ်စည်းတတ်တဲ့ဓမြတွေပဲတဲ့သူဓမြတွေလောကမှာဓမြဆိုတာကြောက်ရတယ်ရိုးရိုးဓမြတဲ့အဲဒီမျိုးပါရွာပါဖြစ်တတ်တဲ့ဓမြအပူကြောက်ရတယ်ဟွန်း သူတို့အင်အားကြီးတာမကာကွယ်နိုင်ဘူးအဲတရင်လောက်နေရင်လောက်သူတို့တိုက်တဲ့တဲ့များကတော့အကကာကွယ်နိုင်တယ်အရလူတွေကလည်းဝိုက်ပြီးတော့ကာကွယ်လို့ရှိရင်ပြင်ရတယ်လို့အဲဒီရွာလုံးရွာလုံးညို့တိုက်တဲ့တဲ့များဆိုတာသူတို့ကလက်နဲ့တင်အင်အားတွေကောင်းကောင်းနဲ့လူအင်အားကောင်းကောင်းနဲ့လာပြီးတော့တိုက်ခိုက်တော့ဒါတွေကမကာကွယ်နိုင်ဘူး

နေတဲ့ဇာကောင်းလို့ရှိရင်လည်းလောဘဖြစ်တတ်တယ်။မုန်းဇာကောင်းရင်လည်းဒေါသဖြစ်တတ်တယ်။ရိုးရိုးသာမန်အာယုဆိုလို့ရှိရင်လည်းမောဟကတော့ဖြစ်တော့တာပဲ။လောဘဒေါသမဖြစ်ရင်မောဟတော့ဖြစ်တော့လောဘဖြစ်ရင်လည်းမောဟပါတာပဲဒေါသဖြစ်ရင်လည်းမောဟပါတာပဲ။အဲနေတဲ့ဇာလည်းမကောင်းဘူး။ဒီအာယုကတော့နေတဲ့ဇာလည်းမကောင်းဘူး။မုန်းဇာလည်းမကောင်းဘူး။ရိုးရိုးပါပဲဆိုစီကမှုမောဟတော့ဖြစ်တော့တာပဲ။အဲဒီတော့ အာယုံ6ပါးရောက်လာရင်နေတဲ့ဆရာကောင်းတဲ့အာယုံတွေပေါ်မှာလောဘဖြစ်တတ်သည်မုန်းဆရာကောင်းတဲ့အာယုံတွေပေါ်မှာဒေါသဖြစ်တတ်သည်ရိုးရိုးသာမအာယုံဆိုလို့ရှိရင်လည်းပဲမောဟကတော့ဖြစ်တော့တာပဲအကုသိုလ်တရားတွေဖြစ်တယ်အဲဒီအကုသိုလ်တရားတွေဖြစ်ပြီးတော့နှိမ့်သက်တာတဲ့ဒီမှာအကုသိုလ်တွေဖြစ်ကြတဲ့ကဒီလောဘဒေါသမောဟအကြောင်းပြုပြီးတော့တော့ကြတော့

။တဏှာဝင်စီးလို့ရှိရင်တဲ့၅ပါးသောကိစ္စတွေဖြစ်ပေါ်လာတဲ့တဲ့။ပထမရှိဥစွာမိချိုရတယ်တဲ့ဝိုင်းပြီးတော့မိချိုရတယ်။မိချိုလိုက်တော့လူတွေကရွာမိလောင်ပြီဆိုပြီးတော့လှပြီးတော့အဲဖိုးရပစ္စည်းလေးတွေယူပြီးတော့ထွက်ပြေးကြအကုန်လုံးတော့မြူနိုင်တော့အဲရွှေတို့ငွေတို့အဘိုးအထယ်ကောင်းလေးတွေကိုနိုင်တဲ့လောက်ကလေးတခါလေအခန်းပိုးလေးတွေနဲ့ထွက်ကြတယ် အလံတရားထွက်ကြထွက်လာတဲ့အခါမှာလမ်းပေါက်ကနေပြီးတော့စီးပြီးတော့အဲဒါလူကိုလည်းဖမ်းပြီးစီးလည်းယူရိုက်နှက်လုပ်တယ်တဲ့ဒိုင်းနဲ့လုပ်တော့အဲဒီမှာတချို့လည်းပဲအာရရပြီးတော့ထုံညာတွေမဲ့လဲပြီးတော့ပြေးကြတယ်တချို့လည်းပဲမသေးပဲနဲ့ကြားနေတယ်ကြားနေတဲ့လူတွေလည်းသူတို့တခါလဲကျိုးနေပါလေတုတ်ပြီးတော့ခေါ်သွားတယ် ခေါ်သားပြီးတော့သူအကြကြတော့ကိုအဲဒီအစီကံလောက်တာပေါ်တယ်သူကအစီကံလောက်တယ်တဲ့သူခိုင်းစီလောက်တယ်သူခိုင်းခိုင်းနေတာခိုင်းအဲပါအစီကံလောက်ပြီးတော့ထားတယ်ဒီကတော့300ကျွန်းနေလို့ဆိုတာပေါ်တယ်ကျွန်းလောက်တယ်လို့ပြောတယ်သူအဲဒီလိုဘေးဒုက္ခတွေရောက်ပါတယ်တဲ့ဒါကအိန္ဒိယတို့ဒီဟိုတို့မှာဟိုခါတော့ အလေးထားနေမှာပေါ့ဟိုကတော့မှဟာကိုယူပြီးတော့စာကရေးထားတာအဲကြီးကရေးတဲ့စာတွေကြည့်လို့ရှိရင်ကြီးကလူတွေရဲ့ဒလေထုံးတာတွေသိရတယ်အောင်မှာဘိုးတော်ကဒီလိုဟာတွေရှိပါကောသတိရတယ်ဒီအထကရာတိကာတွေမှာလာမဟုတ်ဘူးဘိုးတော်ကအိန္ဒိယဘုရားဘူးသွားတဲ့ပုဂ္ဂိုလ်တွေမှတ်တမ်းမှာလည်းဒီလိုဟာတွေရှိတာပဲ ဒီရဆိုင်ဆိုတဲ့တေယုတ်ကြီးကတေယုတ်ဘုန်းကြီးတွေပါမှတ်တမ်းမှာတော်တော်စုံစုံနေရှိတယ်တဲ့ညတွေတဲပေါ်တာပေါ့ဘုရားတကားလဲอืมသူတို့သူတို့ဘုရားဦးသွားရဲ့ဒီနေ့ဟာတော့သူတို့ရှိကကုံတယ်သူပွားလာပါစောစောကုံတယ်ဆိုတာကဝယ်စရာရှိရှိရောင်းစရာရှိရှိသူကစောစောပွားသူများမရောက်ခင်ကိုရောင်းရမယ် သူများမရောက်ခင်ကိုဝယ်ရမယ်ဒါမှသူအမြတ်ဆုံးရဒါကြောင့်သူကသောစီလုံးလောက်ဝိရိယနဲ့ကြိုတင်ပြီးတော့သူသွားကြတယ်အဲဒီဘုရားဘူးခွဲကနောက်ကတော်တော်လင်းလောက်တဲ့ခါကျမှလိုက်လာကြတော့ဟိုမှာလမ်းတနေရာကြတော့အဲဒီလူတွေပတ်ပြတ်ထားတာတွေ့တယ်ဆိုတော့ပတ်ပြတ်ခံရပစ္စည်းတွေလူယူတော့တယ်အဲဓမြဓမြအဖွဲ့ကနေပြီးတော့လူယူပြီးတော့ အဲဒီလူတွေအတုံးယုံပေးနေတာတွေ့ရတယ်ဆိုတာကိုသူ့မှတ်တမ်းထဲမှာတွေ့ရတယ်။อืมဒါအတ္တရာဆရာများတဲ့သူကလည်းနည်းနည်းနောက်ကျတယ်။အတ္တရာဆရာများတဲ့သူကနောက်ကျတယ်သူ့မှတ်တမ်း။အဲဒီတော့ဟိုတုန်းကဒလေထုံးတာတွေကဒီလိုရှိနေတာကိုအုပ်ချုပ်ရေးတွေဘာတွေကမနိုင်မနစ်ညာပြည့်နေတဲ့ခါကာလကြတော့ဒီလိုဟာတွေကရှိတယ်ကွာ။ဘုရားလက်ထက်တုန်းကတည်းကဓမြတွေ900စုနေ1000စုနေဒီလိုဟာတွေရှိတာကို ဒါတွေကတော့မနိုင်နေတဲ့အခါဒီလိုဟာတွေရှိအဲဒါကြောင့်အခုဒီနေရာမှာလည်းပဲသူတို့ဟိုတုန်းကဒလေထုံးစံကိုပေါ်ပြပြီးတော့ရေးထားတယ်ရွာပြလို့ရှိရင်လည်းအဲဒီကိစ္စငါမျိုးပေါ်လာတယ်တဲ့မိချိုတဲ့ရတဲ့ကလူတွေကအလံကြားနဲ့ပြည်စည်းဥစားယူပြီးတော့ထွက်ကြတယ်တဲ့ထွက်တဲ့အခါမှာအကြိုက်နဲ့ဆံရတယ်ပြည်စည်းလူယူတယ်တဲ့အချို့လည်းပဲအဲတရားရပြီးသေးတယ်တဲ့မသေးတဲ့ပုဂ္ဂိုလ်တွေလည်းပဲသူတို့စီခေါ်သွားပြီးတော့ အဲခိုင်းစေလုတ်တယ်စေကံလုတ်တယ်ကျွံလုတ်ထားတယ်အဲဒါလိုပဲတရား၆ပါးမှာအာယုံ၆ပါးကြာလာတဲ့ခါကာလကြတော့နိသက်တရားဝယ်ဖြစ်တဲ့အာယုံ ဆိုလို့ရှိရင်ဖြင့်လောဘနိသက်တရားမဟုတ်တဲ့မုန်းတရားဆိုလို့ရှိရင်ဒေါသကာမအာယုံဆိုလို့ရှိရင်မောဟကိလေသာတွေပူလောင်ခြင်းတွေဖြစ်တယ်ဒါမိလောင်တာနဲ့တူပါတယ် ကြွာမိလုံမှလည်းတူတယ်ကိလေသာတွေပူလုံနေတယ်အာယုန်တွေကြလာတယ်ကပူလုံတော့တာပဲဒါဝိပဿနာမရှိတဲ့ပုဂ္ဂိုလ်တွေဆိုရင်ပူလုံတာပါပဲအပူကြီးပူကလေးပဲกว่าတယ်အဲလောဘဆိုရင်လောဘလိုက်ပူလုံတယ်ဒေါသကလည်းဒေါသလိုက်ပူမောဟကတော့ပြင်သိမ့်မတင်ကြဘူးပေါ့လေသူလည်းပူလုံတာပဲကိလေသာနေရာချင်းပူလုံနေတဲ့မိလုံခံရတာပဲတဲ့အခုမလောင်တာကဘသူတွေကြာနှောင်းဆိုတော့ညာနာပုဂ္ဂိုလ်တွေတော့မလောင်ဘူး ညာနာပုဂ္ဂိုလ်တွေတော့၆ပါးအောင်နေကြတာပဲမဲ့လို့ဒါကိလေသာမလောင်နိုင်ဘူးသူကတော့ယုံနာတရားအနိစ္စဒုက္ခသာတရားသူကပိုင်းခြားပြီးသူမလောင်ဝိပဿနာယောဂီပုဂ္ဂိုလ်တွေလည်းမလောင်ဘူးသောတာပန်တရားကအနာဂတ်တွေသူတို့ကလည်းဝိပဿနာလည်းပဲချုပ်ပြီးတော့နေတာလည်းမရတယ်မချုပ်နိုင်အောင်တော့ခြေကသိထားတာလေးတွေနဲ့နှလုံးသွင်းနိုင်တော့သူတို့လည်းလောင်သက်တာဒါ အနာဂါမှာဆိုရင်ပိုသက်တာပါဘောလေသောတာပန်ဆိုရင်တော့ဖြင့်တော်တော်လေးသူလည်းတော်တော်တော့လောင်မိတာပါပဲသူလည်းအဲဝိပဿနာရှုနေတဲ့ပုဂ္ဂိုလ်တွေမှာဆိုရင်အာရုံ၆ပါးကြလာတယ်ကြလာတယ်ဖမ်းပြီးရှုလို့ယုံနာအနိစ္စဒုက္ခအနတ္တသိနေတော့ပင်မှာလောဘဒေါသမောဟကိလေသာတွေမိတွေမလောင်ရဘူးဒီမိတွေလောင်တတ်တာပဲရာဂာမိဒေါသမိမောဟမိတဲ့အာရိတ္တသုံးပါဟောတာ

ဘယ်လိုမိတွေတုံးဆိုယာဂာမိဒေါသမိမောဟမိနောက်ဇာတိဇာပြာတိမရဏဆိုင်တစ်ဆက်တစ်ပါးသောမိတွေလောင်နေတယ်အခုဒီမှာတော့ယာဂာဒေါသမောဟကိလေသာမိကိုဆိုလိုတယ်အဲကိလေသာမိတွေလောင်တာပဲဝိပဿနာမရှိတဲ့ပုဂ္ဂိုလ်တွေလောင်တယ်ဝိပဿနာရှိနေတဲ့ပုဂ္ဂိုလ်မှမလောင်ဘူးမလောင်သက်တာပါပဲဒါကြောင့်မို့တရားထုံနေတဲ့ပုဂ္ဂိုလ်တွေအေးချမ်းတာတရားထုံနေတဲ့ပုဂ္ဂိုလ်တွေကတရားကောင်းလေလေအေးချမ်းလေလေပဲဒီမှာတရားထုံနေရတာကအေးချမ်းတယ်

လက်နဲ့နိုင်လောက်ယုံတထမ်းတနိုင်လေးနဲ့အဲ့ဒါလေးထမ်းပို့ပြီးတော့ထွက်လာသလိုပဲတဲ့အကုသိုလ်တွေဖြစ်ပြီးတော့တခါလဲထွက်လာထွက်လာတော့အကုသိုလ်ကနေအကြီးငယ်တွေဖြစ်ပေါ်လာတယ်တဲ့ဒါရိုက်တဲ့ခါကလည်းတူရဲလို့ယဟန်နေနဲ့ပြထားတယ်သူကလားယဟန်နဲ့ပြထားယဟန်ယဟန်များမှာအဲဒီအောင်၆ပါးရပြီးတော့အာယုန်တမသီကာရနဲ့လုံးသွင်းအကုသိုလ်တွေဖြစ်အကုသိုလ်တွေဖြစ်ပြီးတော့ မဆောင်ထိုင်နေတဲ့ပုဂ္ဂိုလ်မှာအာဘအသေးငယ်တွေသိနေဒုက္ခဒုက္ခစီတို့ပါစိတ်တို့ထုံလစင်းတို့ဒီလိုအာဘတွေသိနေဆိုတာပြထိုးတဲ့ကြီးကျယ်တဲ့မနိုင်နေလို့ရှိရင်သံဃာရိပ်သိဒါတွေလည်းသိနေနောက်အလွန်ကျူးမစောင့်စည်းနိုင်လို့ရှိရင်ပါရာဇိကဆိုတဲ့အာဘာကြီးတွေသိနာတယ်တဲ့သိရင်ဘာနဲ့တူတယ်ဆိုအဲ့ဒါကတော့ဓမြတွေကရိုက်လို့သေတာနဲ့တူတယ် တရားရပြီးတော့ဟိုနေရာတွေမှာဘုံမိုးလဲပြီးနေတာနဲ့တူရတယ်။ဒီများရိုက်ခါပြီးတာနဲ့တူရတယ်။ဟုတ်တယ်အောင်၆ပါးနဲ့တွေ့ပြီးပြီးမခံနိုင်တဲ့ပုဂ္ဂိုလ်တွေပါရာဇိကအမှုတွေကျူးလွန်လိုက်လို့ရှိရင်ပြင်ဒါသာသနာကပြေတော့တာပဲသူစားပြေရောပဲနောက်တစ်ခါပြန်ပြီးညာလည်းပြုလို့မရဘူး။ဒါလည်းပြေတော့တော့အဲဒါမသေးသေးလို့ကြားနေတဲ့ပုဂ္ဂိုလ်တွေကျွန်းဖမ်းသွားပြီးတော့ကျွန်းလုတ်ခိုင်းတယ်လို့ပဲတဲ့ကျုပ်ပုဂ္ဂိုလ်တွေကတော့ အောင်၆ပါးတွေကြာရောက်လာသူအောင်၆ပါးတွေပါရပြီးအဲဒီလိုပါရာဇိကအဘတော့မကျူးလွန်မှုတဲ့ဒါပဲမဲ့လို့သူဟာသာသနာ့ဘောင်မတိတာမဲနဲ့သိက္ခာချပြီးလူထွက်တယ်ဒါကဟိုတဲ့။သမ ्या တွေကခေါ်သွားပြီးတော့အကျွန်းစီကံလှုပ်ထားတာနဲ့တူတယ်။ကျွန်းစီကံလှုပ်တဲ့ခါကလားသူတို့ခိုင်းတာတွေလှုပ်ရအဲ့ဒါလိုပဲဟိုမှာအိမ်တော်ကြီးသားရင်းမယားတွေနဲ့တခါမယားရင်းနဲ့စပ်ပြီးတော့ အဲလောကကံရမျက်မှောက်တင်တဲ့ဒုက္ခတွေအများကြီးတွေ့ရတယ်။ဒါတွေမဟုတ်ဘူးတဲ့အဲဒီမျက်မှောက်တဲ့မသိမလျော်တဲ့အမှုတွေပြုမိလို့အကုသိုလ်တွေပွားလို့ချင်းအပယ်လေးပါးကြောင့်ဒုက္ခတွေတွေ့ရတယ်။အဲဒါခန္ဓာဓမြတွေကဖမ်းသွားပြီးတော့အစီကံလို့ဒုက္ခတွေရောက်တာနဲ့တူပါတယ်တဲ့။ဒါယဟန်နဲ့ပြလူမှလည်းလူလိုက်ရှိတာပေါ့လေ။အဲဒါကြောင့် အာယုံ6ပါးအာယုံ6ပါးကြားလာလို့ရှိရင်ဖြင့်ရွာပြေကုန်းနဲ့တူတဲ့သွား6ပါးကိုဖြည့်စည်းတယ်သက္ကုဘိကဝေဟိညတိရူပါမနာပါမနာပေသူ ရူပေသူဘိကဝေဟံတို့သက္ကုမျက်စီကိုမနာပါမနာပေသူ ရူပေသူ

ဒွာရာဝိဝေတာအရခိတာအနန္တိကာမဝပရဒဟာရိနောသူပေသူအစင်းတို့ကြောင့်၎င်းသတ္တေသူအနန္တို့ကြောင့်၎င်းအထောထုံမတဘာကံေသူအနန္တို့ကြောင့်လောရာတိသူရာတာတို့ကြောင့်၎င်းဘုဒ္ဓပေဖသေသူအတွေ့တို့ကြောင့်၎င်းဓမေသူသဘောတို့ကြောင့်၎င်း ဣန္ဒြိယံသက္ကုဇာလောဣန္ဒြေကိုရက္ခဆောင်စည်းလိုက်ပါလောသက္ကုမေဆောင်စည်းပါဘောတိန်တွေခာနေတွေဇီဝိန်တွေကာယိန်တွေမနိန်တွေဣန္ဒြေ6ပါးကိုဆောင်စည်းပါကိလေသာမပြောင်းဆောင်စည်းလိုက်ပါဘယ်ကနေဆောင်စည်းရမလဲဆိုအစင်းအစရှိတော့အောင်6ပါးအကြောင်းပြုပြီးတော့ဆောင်စည်းပါအစင်းအစင်းလည်းမမေ့အစင်းအစင်းကိုလည်းပဲ အမှုပဲမောင်းမဲ့လွတ်မထားနဲ့ကြောက်เสียကောင်းတယ်တဲ့ကြားလို့လာတဲ့အဆင်းတွေအပန်လည်းပဲကြောက်เสียကောင်းတယ်အနအရသာအတွေ့သဘောအောင်၆ပါးလုံးကြောက်เสียကောင်းတယ်အဲ့ဒါတွေစောင့်ကြည့်လိုက်ပါမဆောင်စည်းရင်ဘာဖြစ်သလဲဆိုဧတေဟိဒွာရာဝိဝတ္တာအရခိတာဟိအကြောင်းကဧတေဒွာရာဤဒွာရာတို့သည် ဝိဝေတာအာရခိတာမစောင့်ကြဝါကုန်သည်ဖြစ်ဝိဝေတာဟင်းလင်းပွင့်ငယ်ကုန်သည်ရှိတော်အဲဒါဒဝါရ6ပါးအိန္ဒြေ6ပါးကိုမစောင့်ကြဘဲနဲ့လွတ်ထားလို့ရှိရင်အနန္တိဂါမဝပရသဟာရိနောဟာရိနောအနန္တိနှိမ့်ဆက်ညင်စေရကုန်၏ ဘာလိုတော့ဆိုရင်ကာမဝပရသဟာရိနောပရသဟာရိနောသူတော်ဘာဤဥစ္စာကို လူရဲ့ဖြစ်စည်းတတ်သောဓမြတော်သည်ကာမရွာကိုဝါရွာသူရွာသားအပေါင်းကိုအနတ္တိဤဝါနှိမ့်ဆက်ကုန်တဲ့ကဲ့သို့သည်အသောကြောင့်မရှိတဲ့ရွာမလုံးညုံသောရွာကိုလူတို့သူတို့ဓမြတွေကဝင်ရောက်ပြီးတော့စီးပြီးတော့နှိမ့်ဆက်တယ်လို့ပါပဲတွား၆ပါးကြားရောက်လာတဲ့အာရုံ၆ပါးတွေကိုမဆောက်ရှောက်လို့ခြင်းဖြင့် ရာဂဒေါသမောဟကိလေသာတွေပွားပြီးတော့နှိစ္စတတ်တယ်ဒါတွေစမ်းချောရမယ်အိန္ဒိယသံဃောရနဲ့စပြီးတော့ပြရတယ်အဲဒါကြောင့်ဒီအာ၆ပါးတရားတွေကလောကမှာဓမ္မကြီးတွေကြောက်စရာကောင်းတယ်လို့ပဲလို့ဆိုတာမြင်ရမယ်အဲမမြင်သေးလို့ရှိရင်သူမကြောက်သေးဘူးပေါ့လေ မကြောက်သေးရင်သိနေရမှာကြားတယ်သူကကြောက်ရယောဂီပုဂ္ဂိုလ်ကတော့အာရုံ၆ပါးတွေကြောက်ရတယ်ယောဂီပုဂ္ဂိုလ်အာရုံ၆ပါးတွေအရေးကြီးတာကတော့ဒီနှစ်သက်ဖွယ်အာယုံနဲ့မနှစ်သက်ဖွယ်အာယုံနဲ့ဒီအာယုံကခုကပိုအရေးကြီးပါတယ်။တာမန်ရိုးရိုးအာယုံကဘယ်လောက်ကိစ္စမရှိဘူး။မောဟဖြစ်တယ်ဆိုရင်လည်းသိမဆိုးဘူးသူက။အဲလောဘဒေါသဖြစ်တာကသိဆိုးတယ်။ဒါကြောင့်

အစာအသောက်နေထိုင်သွားလာဆင်းရဲနေတဲ့ပုဂ္ဂိုလ်ယောဂကမဖြစ်ရဘူး။ဒါသက်တာပါပဲ။အဲသောသောကမဆောင်ကြလို့ယောဂဖြစ်လာမှသိကူရတယ်ဆိုတော့တော်တော်တော့ခံရသေးတာပဲကြောက်သွားသေး။အေးသေးနဲ့အစဉ်သင်းလို့ကြောက်သွားတောင်းမှတော်တော်တော့ခံရသေးတယ်လို့။အဲလိုပဲဓွား၆ပါးမှာကိလေသာဖြစ်တတ်တဲ့အာယုန်တွေသောသောကတည်းကမကြောက်လာရင်ကောင်းတယ်။မကြောက်လာတဲ့ဥစ္စာတက်လာတာပဲ။ နေသက်စရာအာယုံမရှိဘူးဆိုရင်နေသက်မှုဟာသက်သာပါတယ်။ဒါကြောင့်တရားထုတဲ့ပုဂ္ဂိုလ်တွေမှာရှိကတရားလက်သက်စီကဆိုရင်တော်ကြောင်တောင်ကြောင်တွေတော်ထဲမှာပေါ့အထုရတာကိုတော်ထဲမှာရွာနဲ့မနီးတဲ့နေရာရွာဆိုတော့အာယုံရင်းမျိုးတွေရှိတယ်။ဒါကြောင့်စိတ်ငြိမ်တဲ့နေရာသွားပြီးအာထုနေရ။ဒါတောင်မှရဟန်းတော်တွေတော်ကြောင်တောင်ကြောင်နေတယ်ဆိုရင်လည်းရွာထဲဆုံးခံလာသေးတော့ ဘုံမတော်ရင်ဆုံးကလာရင်လည်းပဲမသိနေတဲ့အာယုန်တွေတွေ့ပြီးတော့အဲကိလေသာတွေဖြစ်ဒုက္ခရောက်တဲ့ပုဂ္ဂိုလ်တွေရှိသေးတာပဲအဲသူများမပြောနေတော့မြတ်စွာဘုရားလက်ထက်တော်ခါကာလကရှင်အနာနာနဲ့ဝိင္ဂိတမဝိင္ဂိတမထေဆိုတာနာထကြားတဲ့သူလည်းပဲအပိတိဟိုမဟာဘာဝကရှိရှိတဲ့ထဲမှာပါပါတယ်သူကတရားတဲ့ပုဂ္ဂိုလ်ကြီးပါပဲအဲဒီဝိင္ဂိတမထေဝိင္ဂိတကလည်းပဲ သူကလည်းပဲညာဖြစ်ခါသာသာနာတော်ရောက်လာတာသာသူဖြစ်လာတာကလည်းပဲပထမကမြတ်စွာဘုရားထာမှာဗေဒင်မျိုးမျိုးရအောင်လို့ဆိုတဲ့အနေမျိုးနဲ့သူကရဟန်းပြုလာဝင်ဂီတမထေရကသူကအယိုးကိုခောက်ပြီးတော့သူ့မာနနဲ့ မှန်းမှုတ်ပြီးရိုးခောက်ပြီးတော့နားထောင်ရင်သေသွားတဲ့လူရဲ့ဂတိတွေပြီးတယ်ဆိုတာကိုသူကအဲသူကပုံနာပါယမနာသူ့မာနာလည်းတော်ကောင်းတာပဲအဲ့ဒါနဲ့အကြကြအနေနဲ့လိုက်ပြီးတော့သူကဒီလိုဘေးရင်ဟောတာပေါ့လေသိတဲ့လူတွေသာသမီတွေဆိုတာသိကြညာတယ်သိသွားတဲ့ပုဂ္ဂိုလ်ရဲ့အကြောင်းသိကြတယ် မိဘတွေကလည်းပဲသာသမီတွေသွားလို့ရှိရင်ပြီးပြီလားသာသမီတွေကလည်းမိဘတွေပြီးကျင်လားဆွေမျိုးညာတိတွေဆိုရင်ပြီးသွားဘယ်ရောက်နေလဲဘာဖြစ်ရင်ပြီးကျင်ကြတာအဲဒီလိုနာကြတော့မေးလို့မေးပါဟုတ်ချင်မှလည်းဟုတ်မယ်ဒီလိုလည်းပဲပြောမှာပဲသူသွားမေးရင်တော့အဲရိုးရိုးပုဂ္ဂိုလ်ကတော့မသိရင်မသိဘူးပြောမှာမရိုးတဲ့ပုဂ္ဂိုလ်ကသူမဟုတ်ဘဲနဲ့ပြောရင်ပြောမယ်သူအဲ့ဒါအဲဒီတော့သေသွားတဲ့လူရဲ့ဂတိတွေသူကဟောနိုင်တယ်ဆိုတော့လူတွေကအနန္တဘောကြရတာပေါ့ မှာပိုက်စားတွေပါလေအများကြီးပေးပြီးပြီးတော့မေးရပြူးရနားနဲ့ဟိုနေဒီနေလျှောက်ပြီးတော့အာဒီပဲလူတွေရဲ့ဂတိကိုဟောနေအဲဒီလိုဟောနေရင်ပဲရောက်လာတော့မလို့သာဝတိကြီးဇေရွန်ကျောင်းအနီးရောက်ဇေရွန်ကျောင်းနီးရောက်လာတော့လူတွေကသူ့ချိန်နဲ့သူတရားနာသွားကြတာကိုညနေပိုင်းဆိုလို့ရှိရင်မနေ့ပိုင်းတော့ညာဘာငါတော်တွေမျိုးရဲဆုံးကကြွလာဆုံးလောင်းကြတူကြ အဲနေလဲနေလဲစားတော့ပြီးတဲ့အချိန်ညနေပိုင်းရောက်တဲ့အခါကျတော့ပန်းလေးတွေနဲ့ပန်းသားတွေနဲ့ဘုရားပူဇော်ဖို့ရအဲဒါလေးတွေနဲ့တခါလဲတရားနာလာကြစင်ကြယ်ပါရှင်သောဝုံများဝို့ပြီးတော့တရားနာလာကြတာနေတိုင်းနေတိုင်းမြတ်စွာဘုရားတရားဟောအဲဘုရားရှိတဲ့အခါဆိုတရားဟောဒီမှာတရားနာလာကြအဲဒီလူတွေမြင်တော့ဝိညာဉ်သား အဖွဲ့လူတွေကမေးတယ်ဘယ်သွားကြမလို့ခင်ဗျားတို့ဘယ်သွားကြမလို့အာကျတို့ပြီသာဝတိဒီဇေရွန်ကျောင်းတော်တရားနာသွားကြမလို့ဒီကြအောင်ကြခင်ဗျားတို့အဲ့ဒီမသွားကြနဲ့တို့တို့ဒီမှာအာသူများသေးသွားလို့ရှိရင်ဂတိဟောနိုင်တဲ့ပုဂ္ဂိုလ်ဒီမှာရှိရဲ့အဲဝိငိတပုံသားလေးအနံကောင်းတယ်ဒီတဲ့ပုဂ္ဂိုလ်ဟောနိုင်တယ်အာခင်ဗျားဥစ္စာတို့တို့မလာနိုင်သေးပါဘူးတို့တို့ဟိုဘုရားတရားအမနာကြီးကြည့်တယ်တရားနာဟောအဲအရိယာသူတော်ကောင်းတွေဟော

ရားဟောတဲ့တရားနဲ့ဆိုရင်ဘုရားတို့ဥစ္စာဘာမှအရာမရောက်သေးပါဘူးလို့ပြောပြီးသူတို့စီမလာကြတော့အောင်လေဒီလူတွေတော်တော်ကိုအစွဲလန့်ကြီးတာပဲသူတို့ဥစ္စာဘာလည်းမသိဘူးဆိုပြီးတို့သွားဦးမှာပဲဆိုပြီးကိုလိုလည်းပဲလိုက်တယ်မြတ်စွာဘုရားရောက်တဲ့ခါကျတော့မြတ်စွာဘုရားကမေးသင်တို့ဘယ်နဲ့တော့ဒီလိုဒီလိုပဲတဲ့အဲဒီအယိုးကိုခောက်ပြီးတော့ဂတိတွေဟောနိုင်တယ်ဆိုတော့အဲဒီအယိုးတွေကိုပြရတယ် မျိုးတွေပြတော့သူကဟောတယ်ဒီလူကနေရသွားတယ်ဒီလူတိရစ္ဆာန်ဖြစ်တယ်ဒီလူပြိတ္တာဖြစ်တယ်ဘယ်မှာဖြစ်တယ်ဒီလူကနတ်ဖြစ်တယ်သူတို့မှာရေရောက်နေတယ်ဒါဝင်လာရောက်နေရုပ်ကုသိုလ်ဖြစ်တယ်တောဆောင်တာဖြစ်တယ်တောင်ဆောင်တာဖြစ်တယ်စသဖြင့်သူအကုန်လုံးဟောမြတ်စွာဘုရားကသာမှန်တယ်လို့ဟောတာသူကမှန်လဲမှန်နေတာသူကမှန်တယ်ဒီတော့နောက်ဆုံးကြတော့မြတ်စွာဘုရားရဟန္တာရဲ့ဥခေါင်းရိုးဆိုတယ်

အလုံးလုံးလေးတွေဖြစ်တယ်လို့ဓာတ်တော်ဖြစ်တယ်ဒီလိုယူဆနေကြဒီလိုလည်းဟုတ်ပါဘူးသူကဘုရားဓာတ်တော်တွေကဟုတ်ဘုရားဒိဋ္ဌာပြုလို့အလုံးလုံးလေးတွေဖြစ်တာဒိဋ္ဌာမပြုလို့ရှိရင်ဘုရားဓာတ်တော်တောင်းမှတလုံးတစ်ခဲတည်းနေတယ်အပ္ပမိနာတတ်တယ်တလုံးတစ်ခဲတည်းစုတယ်သူဘောရမြတ်စွာဘုရားတော့အပ္ပတန်တူတာနဲ့ပရိနိဗ္ဗာန်ဆံတဲ့အခါဘုရားဖူးရတဲ့ပုဂ္ဂိုလ်အနေနဲ့မဖူးရတဲ့ပုဂ္ဂိုလ်တွေဓာတ်တော်တွေကိုပဲကိုယ်ွယ်ပြီးတော့အဲသုဂတိယောက်ျားကုသိုလ်ကောင်းမှုတွေဖြစ်ကြပါစေဆိုပြီးတော့ အသေးစိတ်မှမှာကိုယ်အောင်လည်းဒိဋ္ဌံပြုရလို့ဘုရားတော်ရဲ့အမှုမှုအလုံးလုံးလေးဖြစ်ကုန်တာ။ညာနာရတော်ကတော့ဒီလိုအကျိုးပါပဲ။ဘုရားဟောရှင်သာရိပုတ္တရာရှင်မောဂလတတော်တွေသွားပြီးတော့ပညာအိန္ဒိယမှာဒီမှာဘုရားပါပါတယ်အမလေးနာနဲ့သွားကြပညာအိပဲ။ညာဦးရောက်ပြီးတော့အဲညနေရောက်ညနေဆောင်တော့မုန်းတဲ့ပါကလောက်ပဲမုန်းလွဲလောက်ရောက်မုန်းလွဲလောက်ရောက်ပြီးနောက်တစ်မိနစ်ပြန်လာဒီမှာညတတ်တော်ပြီး မဟာဘောဓိကျောင်းတိုင်းမှာတတ်တော်ကထားတာပေါ့အဲဒီတတ်တော်ပြေကနေကြတော့ဘုန်းကြီးကအဲဘုန်းကြီးအနေနဲ့ခေါင်းဆောင်ပုဂ္ဂိုလ်တွေဆိုပြီးတော့သူတတ်တော်ထားတဲ့နေရာပိန့်ထားတဲ့နေရာကိုသူတို့ခါလဲပြင်ပါပြင်ပြီးတော့အဲဒီကနေပြီးတော့ယူပြီးတော့ပြေးတာပေါ့အဲဒီထဲမှာရှင်သာရိပုတ္တရာရှင်မောဂလန်တတ်တော်တွေဆိုတာယူတွေပါပဲဒီလိုလက်လက်ရိုးလေးတွေညာအစ်ကလေးတွေ အစိကလေးတွေဟိုကြီးတဲ့နေရာဖုတဲ့နေရာဖုလို့ခြိုင်းတဲ့နေရာခြိုင်းလေရိုးလေးဒီလိုပါပဲဆိုအဲဒီမှာပေးလိုက်တာကတော့ဟိုသေးသေးလေးဆာလုံးလေးတော့ဆံကျိုးလေးတော့ရှိမှန်းတယ်အဲ့ဒါလေးကိုသာနာလေးနဲ့ကင်ပြီးတော့ယူပြီးတော့သူကတစ်ခုစီတစ်ခုစီပေးတာဟိုမှာရှိတာတော့တော်တော်ကြီးကြီးတွေရှိတယ်ခုလည်းဒီလိုလည်းညှိုးတော့အစိကလေးတွေတော့ရိုးလေးတွေရှိတယ်ဖွေးဖြူးလို့ပဲမရိုးတယ်အဲ့ဒါနဲ့ဆိုရတဲ့တက်ကရဟန္တာအယိုးကလည်းအဲ့ဒီလိုယိုးဖြစ်မှာပေါ့နော် မြတ်စွာဘုရားအဲ့ဒီအကျိုးကိုပေးလိုက်တာပေးလိုက်တော့သူခောက်ပြီးတော့ကြည်တယ်ဘယ်သွားမှမသိဘယ်ဂတိကမရှိပဲဟာဘူးအဲလူပြေလည်းမဟုတ်နတ်ပြေလည်းမဟုတ်ဘယ်လည်းမဟုတ်နိဗ္ဗာန်ဆိုတော့ယုံနာတခါတာငြိမ့်နေနိဗ္ဗာန်ဆိုတော့ဂတိကမရှိတော့ဒီပုံနာကမသိခောက်လိုက်နားထောင်လိုက်ခောက်လိုက်နားထောင်လိုက်လို့ဘာမှမသိသူတော်တော်ပင်မမှာ ခဲ့တာပဲငါခါတိုင်းခါတိုင်းဆိုရင်အကုန်လုံးသိတယ်ဒီကဘာဖြစ်ပါလဲတော်တော်ပင်မရွှေတလုံးလုံးဖြစ်အဲဒီတော့ရသပြဝိငိသမင်းတော်ပင်မသလားမသိဘူးလားမသိဘူးအေးဒီဥစ္စာကဂတိ၅ပါးမှလွတ်နေတဲ့ပုဂ္ဂိုလ်တဲ့မင်းတို့မသိနိုင်ဘူးတဲ့ဂတိ၅ပါးမှလွတ်နေငါဖျားသိတယ်ဒီဥစ္စာဂတိ၅ပါးလွတ်တဲ့ပုဂ္ဂိုလ်ပဲဒီတော့မှသူကအာဩဆိုတယ်အောင်ငါငါပညာကသိဂတိ၅ပါးရောက်တာတော့သိတယ် ရေပြိဿဒိဋ္ဌာဂတိ၃ခုလူရယ်နရယ်တဲ့ဂတိအလုံး၅ခုရှိတယ်အဲဒီ၅ဌာနတော့ငါသိတယ်ဒီဂတိ၅ပါးကလို့တဲ့ဌာနကငါမသိဘူးဘောတော်မှာပြာသိတယ်အဲတော့အဲဒီဌာနသိတဲ့ပညာလည်းငါသင်ဦးမှဖြစ်မယ်ဒီလိုဆိုရင်ငါပညာတစ်ခုလိုနေသေးတာပဲဆိုရင်ဘုရားစီကိုကြောက်ဒီပညာပေးပါဒီပညာရရင်လို့ရှိရင်မင်းသင်္ကန်းဝတ်ရမယ် ဒါနဲ့ယဟန်ပြုအဲယဟန်ပြုတော့စတော့အဲဒီပညာသင်ဖို့ယဟန်ပြုလာတာပဲအဲရိုးကိုသေတဲ့လူအယိုးကနေပြီးတော့ဂတိပြီးတဲ့ပညာရကြတော့ယဟန်ပြုနောက်သူအပေါင်းဖော်တွေပြောတာငါမကြဘူးငါကြောက်ခွန်လဲဆိုပြန်လာမယ်မင်းတို့စောင့်နေရသလိုလူတွေစောင့်နေသူက ပစ္စည်းမဘူးကပုဂ္ဂိုလ်ကိုနောက်တရားနှလုံးသွင်းအားထုတ်လို့ရဟနာဖြစ်သွားတော့မပြန်မဘူးဆိုတော့ပဲပြန်တော့မလဲအဲလာပြီးတော့ဟိုလူတွေကကြည့်ကြတယ်ဘယ်နဲ့တော့မပြန်တော့ဘူးငါဒီမှာအကောင်းနေတွေ့နေတယ်မပြန်တော့မင်းတို့ဒီမလာတော့ဘူးဆိုပြီးတော့မပြန်ဘူးတကယ်ရဟနာဖြစ်သွားတော့အဲဒီရဟနာမဖြစ်သေးခင်ပေါ့လေကွာကတော့ရဟနာကနဲ့သုံးကသွားတော့သုံးကသွားရင်လည်း ဝိသဘာကအာယုံတွေ့ရတယ်ဝိသဘာကဆိုသဘောမတူတဲ့အာယုံပေါ့သဘောမတူဘူးဆိုတာယောက်ျားဆိုရင်ယောက်ျားချင်းချင်းသဘောတူတယ်ယောက်ျားချင်းချင်းမြင်နေလို့တွေ့နေလို့တော့ຢာကဆိုတာဖြစ်ခဲ့ဖြစ်เสียအကြောင်းမရှိဘူးအမျိုးသမီးတွေလည်းမျိုးသမီးတွေအချင်းချင်းမြင်နေတွေ့နေလို့တော့ຢာကဖြစ်เสียအကြောင်းမရှိဘူးဖြစ်ခဲ့တဲ့ဥစ္စာအဲသဘောမတူတဲ့အာယုံတွေကြတော့သူကဖြစ်တယ်ဆိုယောက်ျားနဲ့မိန်းမမိန်းမနဲ့ယောက်ျားတယောက်တယောက်သတိဥစ္စာကကိလေသာတွေဖြစ်တတ်တယ်လို့ အဲတော့အဲသဘောမတူတဲ့အာရုံဒါကရင်ရင်ကြီးကြီးသုံးနေတာမိမတယောက်တွေ့ရဆိုတော့သိနေရမကြောင်နည်းနည်းလေးဟင်းခရင်ရင်ကြည့်သွားစာသုံးကတော့ဝိသဘာကအာရုံသဘောမတူတဲ့အာရုံအမျိုးကွဲပေါ်အမျိုးကွဲအာရုံကွာတွေ့တယ်တော့နားမလဲပဲနဲ့သူတို့ထပ်ပြီးတော့ပြောရနေတာယောက်ျားမိန်းမအာယုံနေတယ်မပြောရင်လည်းပြီးမှာမဟုတ်ဘောမတူတာဘာပါလိမ့်ဖြစ်တယ်

ဟိုမှာဝိသဘာဝအာရုံနဲ့တွေ့တဲ့အခါကိလေသာဖြစ်တယ်တဲ့ကိလေသာဖြစ်တဲ့အခါကာလကျတော့ကာမရာဂိဏတေရှာမိကာမရာဂဖြင့်ကျွန်ုပ်ကိုလောင်းနေပါပြီတကာမရာဂမိတွေလောင်းနေပါပြီခုနကဟိုသက္ကရာပြတယ်လို့ပဲမိလောင်းတယ်လို့သူကပြောတယ်ကာမရာဂကျွန်ုပ်လောင်းနေပါပြီဆန္ဒနာတဲ့ရာဂကိလေသာငြင်းကြောင်းဖြစ်တဲ့တရားလေးကျွန်တော်ဟောသားပါဦး တော့ဆုံးမသွားရင်သူကနဲ့ပင့်ဆိုလို့ပဲဆုံးမသွားရင်မဖြစ်နဲ့ကိလေသာနေတော့အကျဉ်းအနာကဟောတယ်အဲဒါသင်စိတ်ဖောက်ပြန်လို့အာတုဘရှိရမယ်အာတုဘရှိရမယ်သင်သူ့ဘတင့်တယ်ပဲလို့သွားပြီးတော့ရှိလို့တဲ့သူအဲဒီသဘင်နေဘုံ မျက်နာနေဖို့မျက်ခုံးမျက်လုံးနေဖို့နှာခေါင်းနေဖို့မျိုးစားလေးတွေကျင့်တယ်တယ်လို့သူသွားရှုမှာကိုမျက်လုံးလေးကလှတယ်မျက်ကုံးလေးကလှတယ်မျက်နာလေးကလှတယ်အဲဒီအသားလေးကဖြူစင်တယ်သပင်လေးတွေကဘယ်လိုနေလဲစသည်ဖြင့်သူသွားပြီးတော့မြစ်သက်သားစရာသွားရှုမှာကိုမြစ်သက်သားစရာသွားရှုတော့ຢာကဒေါသຢာကမီးဖြစ်လာတာပေါ့ຢာကຢာကသူကလောင်းလာတာအောင်ပါအဲတော့ အဲဒီဇာကမိလောင်တဲ့ဥစ္စာအာယောနိသောမသိကာရနဲ့မသိမတဲ့နှလုံးသွင်းလို့ဒါကြောင့်မဖြစ်တာအတုပနှလုံးသွင်းမှာတဲ့သဘင်တွေလူကကြွကြနေတဲ့သဘင်တွေယွန်စရာကောင်းတယ်လို့ပဲလူမှာရှိနေတဲ့သဘင်တွေလည်းအတူတူပဲယွန်စရာတွေပဲဆိုတာနှလုံးသွင်းမှာလူကနေပြီးတော့ ခွာထုတ်လိုက်လို့ရှိရင်ရေတွေဟာယွန်စရာကောင်းတယ်လို့ပဲအဲကိုယ်မှာရှိနေတဲ့ရေဟာလည်းယွန်စရာပဲဆိုတာနှလုံးသွင်းပါတဲ့အသားတွေအယူတွေကြောတွေအကုန်လုံးဒီလိုကြည့်ရပဲလူအသေးကောင်းမှရှိတဲ့အရေတို့အသားတို့အကြောတို့အယိုးတို့ယွန်စရာကောင်းတယ်လို့ပဲလူရှင်ကရှိတဲ့ဟာတွေလည်းပဲယွန်စရာကောင်းတယ်ဆိုတာနှလုံးသွင်းပါတဲ့အမျိုးအတူတူပါပဲ အတုပါယစိတ်တံပါဝေယိအတုပဖြစ်အောင်လို့စိတ်ကိုနှလုံးသွင်းပါတော့အဲဒီမှာအကျဉ်းနာနာကသတိပေးရတယ်သတိပေးတော့မှဒီနှလုံးသွင်းလိုက်တော့မှတခါလေအဲအတုပပညာတွေဖြစ်လာအတုပပညာတွေဖြစ်လာတဲ့အခါကျတော့သူကຢာကမရှိတော့ဘူးနေတဲ့တဲ့ပါရတယ်ဆိုတာ တင့်တယ်တယ်စင်ကြယ်တယ်ကောင်းတယ်ထင်လို့သာရနေတာကိုယွန်းစရာဆိုရင်ဘယ်သာရတော့မလို့ယွန်းစရာဆိုလို့ရှိရင်မျက်မျက်မျက်တာတော့မလှည့်ခြင်းဘူးအဲ့ဒီဘက်ကိုယွန်းနေတာနဲ့အခုလူတွေများသွားဆိုတာပြဇာတဲ့သူကသူတော့တင့်နေနေတာပဲကောင်းနေတာကိုသွားပြသူများသွားပြကောင်းနေတာဒီသွားလေးကျိုးသွားတဲ့ခါကျတော်တော်တရားကြောက်ယွန်းစရာတော်တော်ကောင်းကြည့်တော့တဲမကြည့်ရင်ဘူးသူကကိုသွားကိုတောင်းမှတဲမကြည့်ရင်ကိုင်းလည်းမကိုင်းရင်ဘူး

အဲဒါဒီလိုပုဂ္ဂိုလ်တော်ဖြစ်ရင်ဘင်းပုဂ္ဂိုလ်တွေလည်းဖြစ်မှာပေါ့သူကမဆောင်စည်းရင်ဖြစ်မှာဒါတော့ဒါလေးကဆောင်စည်းဖို့အရေးကြီးပါတယ်ဆောင်စည်းတော့အာတုပဘာဝနာနဲ့လုံးဝပြီးဆောင်စည်းရင်လည်းဆောင်စည်းရမယ်ဒါမှမဟုတ်ရင်ဝိပဿနာရှုရမယ်နော်မြင်ဖြင့်မြင်တာလေးရှုရမယ်မြင်တယ်မြင်တယ်ရှုရမယ်နောက်ထပ်နှလုံးသွင်းရင်လည်းနှလုံးသွင်းတယ်စဉ်းစားရင်စဉ်းစားတယ်အဲ့ဒီအရေးကလေးပြန်ပေါ်လာလို့ရှိရင်ပေါ်တယ်မြင်တယ်ဒါရှုပြီးတော့ဖြောက်ပြရမယ်

ဝင်ပြီးတော့ဆင်ញင်တဲ့စိတ်ဘဝင်ပြသွားရင်ဆင်ញင်တဲ့ဘဝင်ဆင်ញင်မြင်ပြီးလင်မြင်ပြီးတဲ့အခါကလာကြပါလက်ခံတဲ့စိတ်ဖြစ်ပြီးဘဝင်ဆင်ញင်မြင်ပြီးလင်ထို့ပြင်လက်ခံလို့အရင်ကဆောင်းကိုပွေးဘူးတယ်အဲဘဝင်ဆင်ញင်မြင်ပြီးလင်ထို့ပြင်လက်ခံစုံစမ်းဆုံးပြဇောစိတ်သာနှစ်ရတရားယုဒါဝိသိကြပုံလေလားစုံစမ်းတယ်ဆုံးဖြတ်တယ်ဇောခုနှစ်ကျင်ကြတယ် နောက်ကတရားယုံကြည်ကြတယ်အဲဒါမြင်တဲ့ဝိသီဖြစ်ပုံပဲဒါလေးဆိုကြအောင်လေတချို့လည်းပဲကြည်ရဆိုဦးမှာပြောလည်းဆိုဦးမှာမဟုတ်လားသုံးကြတယ်ဝိသီစိတ်လေးဖြစ်ပုံနဲ့ဘဝင်စင်ញံမြင်ပြီးလင်ထို့ပြင်လက်ခံတော်ဘဝင်စင်ញံ ပြီးလင်သို့ပြင်းလက်ခံတို့ဝင်စင်ခြင်းမြင်ပြီးလင်သို့ပြင်းလက်ခံတို့ ဖြစ်တယ်ဘုံဖြစ်ရကနေပြီးဆင်းမျက်စီတဲ့အဆင်းရအောင်ကြလာတော့ဆင်ခြင်တဲ့စိတ်ကလေးဖြစ်လာတယ်ဘုံပြပြီးတော့ဘုံဆင်ခြင်အဝိဇ္ဇစိတ်ဖြစ်လာအဲအဝိဇ္ဇဆင်ခြင်တဲ့စိတ်ကလေးကြောက်သွားတဲ့ကဘာဖြစ်သလဲမြင်တယ်မြင်တဲ့စိတ်သက်ကိုဉ္ဇဉ်စိတ်ဖြစ်တယ်ဘုံဆင်ခြင်မြင်ပြီးလင်အမြင်ပြီးတော့ဘာဖြစ်ထုတ်ပြင်လက်ခံတော့လက်ခံတဲ့ပါဠိလိုသာဒိဋ္ဌိစိတ်လက်ခံတဲ့စိတ်ကလေးဖြစ်ပြီးတဲ့ အဲတော့ဘဝင်ကတော့စိုးစိုးကလည်းဝင်ကြမယ်ဒါကတော့ရိုးရိုးပဲဝိသိစိတ်မဟုတ်ဘဝင်ရသွားတဲ့အခါဆင်ញင်တဲ့စိတ်ဖြစ်တယ်မြင်တဲ့စိတ်ဖြစ်တယ်လက်ခံတဲ့စိတ်ဖြစ်တယ်သုံးစိတ်ရှိသွားတယ်ဘဝင်ဆင်ញင်မြင်ပြီးလင်းထုတ်ပြန်လက်ခံတော့စုံစမ်းဆုံးဖြတ်သောစိတ်သနှစ်ရတရားယုံကဲဆိုစုံစမ်းဆုံးဖြတ်သောစိတ်သနှစ်ရတရားယုံ သုံးသန်းဆုံးဖြာသောစိတ်ပမရတရာယောသုံးသန်းဆုံးဖြာသောစိတ်ပမရတရာယော ဖြစ်စရာကောင်းတယ်အဲမုန်းစရာကောင်းတယ်ညွန်စရာကောင်းတယ်ဆိုတာသုံးပြတာညိုစရာကောင်းတယ်အကောင်းလည်းသုံးပြတယ်အဆိုးလည်းသုံးပြတယ်ဘုရားစာရည်တော်အယုံတွေဒီအယုံတွေတွေ့တဲ့အခါကျတော့ညိုစရာကောင်းတယ်သုံးပြပြီးကုသိုလ်ဖြစ်တာလည်းရှိပါတယ်ဒါလည်းပဲသရာတရားရှိတဲ့ပုဂ္ဂိုလ်တွေပေါ့သရာတရားမရှိတဲ့ပုဂ္ဂိုလ်တွေကတော့ဒီဘုရားစာရည်တော်အယုံတွေမြင်ပြီးမြင်မြင်ကန်တာလည်းရှိသေးတယ်အဲဒီဥစ္စာအကုသိုလ်တွေပွားတယ် ချို့ဘာသာဝင်တွေညာဘုန်းကြီးတွေညာတွေ့လို့ရှိရင်ပြင်တကားလဲအဲမမြင်ကောင်းတဲ့မတော်တဲ့ဥစ္စာတွေမြင်တယ်ဆိုပြီးတော့ဒီလိုထိုးရတယ်ဆိုတာကိုသူတောင်းမယ်သူ့ဘာသာသင်တာအဲ့ဒါသူတို့တော့အကုသို့ဖြစ်တယ်သရာတရားရှိတဲ့ပုဂ္ဂိုလ်တွေဘုမှာဆိုရင်ညာတန်ဃာတွေမြင်ရကုသိုလ်တရားတွေဖြစ်တဲ့အထဲမှာဆုံးဖြတ်တော့ညိုကောင်းညိုစရာကောင်းတယ်လို့ညိုပွဲကုန်တဲ့ညာတန်ဃာတွေဟာညာတော်ကြီး ဂုံသိက္ခာတွေစောင့်ပြီးပြီးတော့ဝိနည်းသိက္ခာဘုံတိုင်းကြီးကောင်းကောင်းနေတဲ့ထိုင်တဲ့ပုဂ္ဂိုလ်တွေသွားကြလာတဲ့ပုဂ္ဂိုလ်တွေစားတဲ့တောက်တဲ့ပုဂ္ဂိုလ်တွေအဲ့ဒါတွေမြင်ရတဲ့အခါညူစရာကောင်းတယ်လို့ဆုံးဖြတ်ချက်ကြတယ်။ငင်္ဂါလေးအကြောင်းနဲ့ညာနဲ့နေလည်းပဲပရိမာဏလားဝန်းကြီးသွားကောင်းကောင်းမဝို့ယုံလို့အကျိုးစားကြနေတဲ့ပုဂ္ဂိုလ်အဲ့ဒါမြင်ညူစရာကောင်းတယ်။အကြတဲ့ပါလေသွားလို့ရှိရင်လည်း ရွာထဲမှာစောင့်စည်းတဲ့သိက္ခာပုဒ်ရနဲ့သုပ္ပတိသနာသိက္ခာပုဒ်နဲ့သင်္ကန်းကောင်းမှုချိုးရကြယုံပြီးတော့စက်ကုံတွေအဲလေးတော်များကြည့်တောင်မျိုးတွေဟိုစီလျှောက်ကြည့်ပြီးတော့ဘယ်လိုမဟုတ်ဘဲနဲ့အိန္ဒိယရာလေးအဲဒီတော့သွားလာနေတဲ့ပုံကိုယ်တွေမြင်ရလို့ရှိရင်လည်းညူစရာကောင်းတယ်လို့ဆုံးဖြတ်တယ်အကောင်းဆုံးဆုံးဖြတ်တာပါပါတယ်အဲဒီဝိသဝကအာယုန်နဲ့တွေ့ပြီးတော့ လာပါတယ်တင့်တယ်တဲ့ချစ်စရာကောင်းတယ်လို့သုံးပြတာလည်းရှိတာမုန်းစရာယွန်စရာတွေနဲ့တွေ့ပြီးမုန်းစရာကောင်းတယ်ယွန်စရာကောင်းတယ်ဘယ်လိုသုံးပြတာလဲရှိတာမျိုးမျိုးပဲအဲဒီသုံးပြတာစုံစမ်းသုံးပြတဲ့စုံစမ်းပြီးတော့သုံးပြတာပဲစုံစမ်းပြီးမှတော့သုံးပြတော့သုံးပြပြီးမှတော့လည်းပဲဇောတွေကကြတော့တာသူကအဲချစ်စရာကောင်းတယ်ဆိုလောဘဇောတွေသွားလေရတဲ့ခါလဲမုန်းစရာကောင်းတယ်ဆိုဒေါသဇောတွေသွားညိုစရာကောင်းတယ်ဆိုကုသိုလ်ဇောတွေသွားတာတော့တော့လိုက်တာအဲဒီတော့ စုံစားဆုံးပြဇောစိတ်ဇောစိတ်ကပဉ္စိနုဆိုပတ်တယ်ပတ်ဆိုတာပါဠိလိုထည့်ရတယ်ပတ်ဆိုတာခုနှစ်ခုလို့ဆိုတာပတ်တာပါဠိလိုကပတ်တာပတ်တာကိုပတ်ဆိုတာခုနှစ်ခုလို့ဗမာလိုကခုနှစ်ထည့်လို့နေရာမကြဘူးဒီမှာလင်္ကာကဗမာဗမာလင်္ကာကဆိုတာသင်တန်းနေရဟိုတင်တဲလွယ်တာမဟုတ်ဘူးကကာယံရမှာဖြစ်တယ်စုံစားဆုံးပြဇောစိတ်ခွန်ဆိုရင်တော့နေရာမကြဘူးမဆက်လို့ဖြစ်စုံစားဆုံးပြဇောစိတ်ပတ်ဆိုတာလည်းမှာ

စာသုံးမှာတော့စားတယ်ဆိုတာကတော့ရတာတိတာတွေယူရမယ်ပြီးတော့ကာယရောယကြတော့ဝင်စင်ခြင်းထိပြီးနေထိတာအဲ့ဒါတွေကငါးတော်ရဒီတိုင်းနေသွားတယ်အဲဒီလိုမျက်စိရဲ့အချင်းကြလာပြီးမြင်တာလေးဖြစ်ပြီးတဲ့နောက်မြင်ပြီးတဲ့နောက်မှာကိလေသာသောတွေမကြရအောင်တဲ့မြင်ပြီးတာလေးမြင်တာမြတ်ခွန်းက စုံစမ်းဆုံးဖြတ်ဆုံးဖြတ်ဆိုပေမဲ့ဒီမှာသိပြီးတော့ရေးမကြည့်သေးပါဘူးသူကအသင်းလောက်ပဲရှိသေးတယ်ဒီမှာယောက်ျားမိန်းမမခွဲသေးဘူးမြင်ရတဲ့အာယုံမြင်ရတာလောက်ပဲရှိသေးတယ်ဒါကယောက်ျားပဲမိန်းမပဲဒီလိုအကြီးအကျယ်မခွဲသေးပါဘူးသူကသူကနှိမ့်တဲ့ဆရာမနှိမ့်တဲ့ဆရာလေးတော့ဒီထဲမှာပါနိုင်တယ်အဲဒီလိုတော့ပါနိုင်တယ်ပါပေမဲ့လို့သိပြီးတော့မကြီးကျယ်သေးဘူးသူကနောက်တစ်ခါမနောတော်ရကဆက်ပြီးစဉ်းစားမှအဲဒီကြတော့မှ ။ဘာမှစဉ်းစားလိုက်တဲ့ခါကျတော့မှသာသူကယောက်ျားပဲမိန်းမပဲအဲလှပါတဲ့တင်းနေတဲ့စသည်ဖြင့်ဒီမှာကိလေသာတွေအများကြီးဖြစ်တာဒီကြမှာ။အဲဒီမရောက်သေးခင်ဟုတ်ဝိပဿနာဝိပဿနာနဲ့ရှုရတယ်ဒီမရောက်သေးခင်ဟုတ်။အဲဒီမရောက်သေးခင်ဟုတ်ဝိပဿနာရှုရတယ်။မြင်ပြီးပြီးချင်းမြင်တဲ့ဝိသီသုံးသွားလို့ရှိရင်မြင်တာကိုမှားရတယ်။ကြားတဲ့ဝိသီသုံးသွားရင်ကြားတာကိုမှားရတယ်။နောက်ကမနောတော်ရနဲ့ဆက်ပြီးတော့အဖာမှာစဉ်းစားပြီး จิตเสียတွေမုန်းเสียတွေအဲဒီကိလေသာတွေဝင်မလာရအောင်ချက်ချင်းတွေကဝိပဿနာကျူရတာသူအမှန်သဘာဝကြပါတယ်ဒီသတိပဋ္ဌာန်ဒေသနာတော့အမှန်သဘာဝကြသတိပဋ္ဌာန်ဒေသနာအမှန်သဘာဝကြတယ်ဖြစ်ပြီးပြီးချင်းချက်ချင်းမှန်ကလေးကိုကျူလေရတာအဲဒါကြောင့်မြင်ပြီးပြီးချင်းမြင်တာကိုကျူရတယ်မြင်တယ်ကြားပြီးပြီးချင်းကြားတာကိုကျူရတယ်နားပြီးပြီးချင်း

ဘာယာယရဏ6ပါးဘိကဝေယံတို့စက္ကုမျက်စီကိုမနာပါမနာပေသူနိဗ္ဗဘွယ်မနိဗ္ဗဘွယ်ပြေကုန်သောရူပေသူအစင်းတို့ကဟင်ရတိနှိမ့်ဆက်အ၏ရူပေသူအစင်းယူပါယရဏတွေကနှိမ့်ဆက်ပြီးအဲရူပါရဏအစင်းဆိုတာဘယ်လိုသဘောတော့ဆိုတာမျက်စိနဲ့မြင်ရတဲ့သဘောပါပဲအခုမြင်ရတာတွေဟာမျက်စိနဲ့မြင်ငါမျှသဘောတွေဟာအစင်းတွေပဲ အဲသူကဘယ်လိုလုံးဆိုတော့သက္ခုပฏิဟန္နလက္ခဏာရူပံရူပံရူပယရဏတိရူပံဆင်းမိဝါရူပယရဏတိသက္ခုပฏิဟန္နလက္ခဏံမျက်စိကိုထိခိုက်ခြင်းလက္ခဏာရှိ၏မျက်စိမှာထိပါတိုက်ခိုက်ခြင်းမျက်စိထဲမှာထင်းပေါ်လာရင်ထိပါတိုက်ခိုက်တယ်ဆိုတာအရေးထင်တာကိုပြောတာပါပဲမှန်ထဲမှာအရေးထင်တယ်လို့ပဲ

မျက်စိရအစင်းအစင်းဟာမျက်စိမှာခြိပါတိုက်ခိုက်ခြင်းသဘောပဲမျက်စိထဲမှာထင်ပေါ်လာတဲ့သဘောပဲဝိပဿနာရှုတော့ဘယ်လိုအရှုရတော့ဆိုရင်လက္ခဏာရှုရတယ်ယုတ်တရားနံတရားတွေသဘာဝလက္ခဏာရှုရတယ်ဒါမှမဟုတ်ရင်လည်းပဲရာသသူ့ရဲ့ကိစ္စကိုရှုရတယ်ဒါမှမဟုတ်ရင်လည်းသူ့ရဲ့ပစ္စုပ္ပန်ထင်ပေါ်ပုံကိုရှုရသည်တဲ့ဗရဒ္ဓံလည်းပါတယ် အဲ့ဒီသုံးပါးယူရတယ်။ဒါကြောင့်ဒီမှာမြင်တဲ့အဆင့်ကိုယူတဲ့အခါမြင်တယ်မှားလိုက်ရင်အဆင့်မှမိတဲ့အခါဘယ်နဲ့သိရုံနဲ့မျက်စိတန်ပေါ်လာတဲ့သဘောအနေအချင်းသိမျက်စိတန်ထင်တဲ့သဘောအချင်းသိရူပံအဆင့်ယူပါယုံနေသကုပတိနနာလက္ခဏာမျက်စိကိုထိပါတိုက်ခိုက်ခြင်းမျက်စိ၌ထင်ပေါ်ခြင်းလက္ခဏာရှိ၏မျက်စိတန်ထင်ပေါ်လာခြင်းအတုလက္ခဏာသူသဘောပဲမျက်စိထဲ၌တိုက်ခိုက်ပေါ်သည် ရဏလက္ခဏာမျက်စိထဲ၌တိုက်ခိုက်ပေါ်သက္ကုပฏิဟန္နလက္ခဏာကိုပါဠိရအဲမျက်စိကိုထိပါခြင်းတိုက်ခိုက်ခြင်းထင်ပေါ်ခြင်းလက္ခဏာရှိပြီပမာပြန်လိုက်တော့အဲအခုအများနာလဲအောင်မျက်စိထဲ၌တိုက်ခိုက်ပေါ်သည်မျက်စိထဲတိုက်ခိုက်ပြီးတော့ပေါ်လာတယ်မျက်စိထဲမှာအရေးချင်ပြီးပေါ်လာတာလားပါပဲကွာအဲဒါအသင်းရဲ့လက္ခဏာအသင်းရဲ့သဘောမြင်တယ်လို့မှလည်းကမျက်စိထဲပေါ်လာတဲ့သဘောပဲလို့သိရင်တော်ပြီသားပဲ အာဒီဆင်းလေးကဘယ်နဲ့တော့อืมလုံးလုံးလားပြားပြားလားရှည်ရှည်လားဝိုင်းဝိုင်းလားဘယ်လောက်ကြီးတော့ငငယ်လားသေးသေးလားအဲကြီးကြီးလားဘယ်လောက်ပမာဏရှိတော့ဒီလိုမေးနေကြမလို့ဘူးမျက်စိထဲပေါ်လာတဲ့သဘောလေးသိရင်တော်ပြီသေးသေးလည်းပဲသေးသေးလိုက်ထင်တာပဲကြီးကြီးလည်းကြီးကြီးလိုက်ထင်တာပဲဟိုမှာအသင်တစ်ခုတည်းလည်းပဲမမြင်နိုင်ပါဘူးအသက်တစ်ခုတည်းမြင်လို့မဖြစ်ဘူးတဲ့ဟိုမှာတက္ကရာဒီကဆရာတွေကစဉ်းစားတာ သကုံသပတိသရူပိသဥပ္ပသတိသကုဝိညာဏပါဠိတော်ဟောတော်ဘုရားဟောပါဠိတော်သကုံသမျက်စိရုပ်ကိုလည်းပတိသဆွဲ၍မျက်စိတော့တစ်ခုတည်းပဲသကုံမျက်စိဆိုတာတစ်ခုတည်းကိုဟောတယ်ဒီကုန်းခေါ်တယ်သကုနီမျက်စိတို့ကိုလို့မဟုတ်ဘူးမျက်စိပဲအများကြီးကိုလို့မဟုတ်ဘူးသကုံမျက်စိကိုလို့ဒီလိုဟောတာပါ အဲတော့စက္ကုမျက်စိကလည်းရုပ်တစ်ခုတည်းဟောတာလေမျက်စိမျက်စိကိုလည်းဆွဲမိ၍မျက်စိရုပ်ကလေးစက္ကုပဒါရရုပ်ကလေးတစ်ခုတည်းကိုလည်းဆွဲမိ၍ဒီလိုအဓိပ္ပာယ်ရတယ်ရူပေသာအသင်းတို့ကိုလည်းအသင်းတွေကိုလည်းအသင်းတွေအများကြီးကိုလည်းလို့အဓိပ္ပာယ်ရတယ်အသင်းတွေကတော့အများကြီးကိုဆွဲ၍ဒီလိုဟောတာသေကုံသာမျက်စိကိုလည်းသိစ္စာဆွဲမိ၍ရူပေသာအသင်းတို့ကိုလည်းသိစ္စာဆွဲမိ၍သကုဝိညာဏမြင်သိမှုသကုဝိညာဉ်သည်ဥပ္ပဇ္ဇတိဖြစ်ပေါ်လာ၏ အဲမျက်စိရုပ်တစ်ခုတည်းကိုဆွဲမိ၍မြင်ရတဲ့အသိဉာဏ်များစွာတွေကိုဆွဲမိ၍မြင်သိမှုဖြစ်ပြီဒီလိုဟောတာပါအဲဒီလိုဟောတော့ဘာဖြစ်လို့မျက်စိတော့တစ်ခုတည်းအကြောင်းဖြစ်ရတယ်လေမြင်ရတဲ့အသိတွေကတော့အများကြီးဘယ်နဲ့ကြောင့်ကြောက်ပြုပြီးဟောရတယ်လေလို့မေးခွန်းထုတ်ပြီးတော့ဒီကဆရာတွေကရှင်းပြထားပါတယ်ဒါတွေကမှတ်သားစရာကောင်းတယ်လို့ဒါကဘာဝနာမှလည်းအသုံးကျတယ်လို့ ဝိပဿနာမှလည်းအသုံးကျတယ်မျက်စိရုပ်သာသကုပ္ပဒါရကတော့နိဗ္ဗယမိရပဲမိရဆိုတော့သက္ခုရုပ်ကလေးတစ်ခုတည်းလည်းမိရဖြစ်ပါတယ်သက္ခုရုပ်မျက်စိရုပ်ရှိရင်မြင်မှုဖြစ်တယ်ဆိုတော့မျက်စိရုပ်တစ်ခုတည်းရှိလည်းမြင်မှုဖြစ်ရမှာပဲတဲ့သူကတော့မိရဆိုတာကတော့အများကြီးမလိုဘူးတဲ့တစ်ခုတည်းလည်းဖြစ်နိုင်ပါတယ်

အဲ့ဒီပရမာဏုမျိုးတစ်စိတ်ကလေးမမြင်နိုင်ဘူးဒီစိတ်ထဲမှာကိုအ ਨੇ ဆုံးအစင်းပေါင်းဘယ်လောက်ပါနိုင်တယ်လဲဆိုလို့ရှိရင်အစင်းပေါင်းအစင်းယုတ်ကလပေါင်း49ခုပါနိုင်တယ်ဒီထဲမှာအဲယုတ်ကလပေါင်း49ခုယုတ်ကလတစ်ခုတစ်ခုမှာယုတ်ပေါင်းမှာ6ခုအ ਨੇ ဆုံးပါတယ်အဲယုတ်ပေါင်း6ခုအဲဒီထဲမှာအစင်းတစ်ခုပါတယ်ဒီထဲမှာအဲပထဝီအာဘောတေဇောဝါယောဆိုတာ၄ပါးပါတယ်

တရုပ်ထဲမမြင်နိုင်ဘူးတဲ့အဆင်းရုပ်လေးတခုတည်းမြင်လို့မဖြစ်ဘူးအများမှမြင်နိုင်တာတဲ့ဒါတော့မွေးကြရှိတော့သူကအကုန်လုံးလိုက်ထားပါတယ်ဒီကဆရာတွေအကုန်လုံးရှင်းတာသူကလည်းလည်းဘုသူရဖြစ်ကိုရပါလေဒါကဘယ်နဲ့လဲတခုတည်းမမြင်နိုင်တာများတော့မြင်တယ်ဆိုတာယုတ်တိရှိပါမလားတဲ့လူတယောက်မျက်စိမမြင်ဘူးဆိုတော့မျက်စိမမြင်တဲ့လူဟာသူတယောက်တည်းမမြင်ဘူးတဲ့ အော်မမြင်တဲ့လူ2ယောက်ပေါင်းကြည့်ရင်မြင်မှမလားတဲ့3ယောက်ပေါင်းကြည့်ရင်ရောမြင်မှမလားတဲ့အဲ10ယောက်ပေါင်းကြည့်မြင်မှမလားလူ100ပေါင်းကြည့်လည်းမြင်မှမလားတဲ့မမြင်တဲ့လူကြည့်တယ်မျက်စိကားကြည့်တယ်ပေါင်းလို့တော့ဘာမှအမြတ်ထွက်ကိုရမရှိဘူးတဲ့မမြင်နိုင်ဘူးအဲ့ဒါလိုပဲဒီအစင်းလေးတစ်ခုတည်းမမြင်ဘူးအများကြတော့မြင်တယ်ဆိုတာအဲအသိယုတ်တိရှိပါမလားတဲ့သူကမေးတယ်ဒါကတစ်ခုတည်း ကိစ္စမကြီးတာအများပေါင်းရင်လည်းကိစ္စမကြီးဘူးဆိုတာကသူ့နေရာနဲ့သူတာဟုတ်တယ်တဲ့နေရာတိုင်းသာကိန်းနေမှမထားရဘူးတဲ့သူသာဟုတ်တယ်ပြောတဲ့အကားနေရာတော့ဟုတ်တယ်မျက်စိမှမမြင်မဲ့သူကတရားတစ်ထောင်တစ်ထောင်ဘယ်လောက်ပေါင်းပေါ်သူမြင်မှမမြင်မဲ့သူကအမြင်မြင်မဲ့တတ်ပြီးလုံးလုံးမှမရှိပဲဟာကိုဒါဘာမှကြည့်လို့မရှိတော့ဘူးဒါပေမဲ့လို့လုံးဝ

အဲတယောက်တည်းတော့မလာမဖြစ်ဘူးလေသို့တော့မလာမဖြစ်မဲ့သူအင်အားလုံးလုံးမရှိတာမဟုတ်ဘူးတဲ့သူနည်းနည်းတော့အင်အားရှိနေသေးတာပဲအဲ့ဒီအင်အားစုတွေ၄ယောက်မှမှကြွနိုင်မဲ့အလေးအလေးချင်းရှိတဲ့ဟာကို၄ယောက်မှလိုက်တဲ့အခါကျတော့အင်အားစုတွေစုပြီးတော့ကြွလာတယ်ထားစဉ်ထားနေတဲ့ထားစဉ်ထားနေဥစ္စာများတယောက်တည်းထားလို့ဖြစ်ဘူးတဲ့လားအနည်းဆုံး၄ယောက်ထားအဲ့ဒါတွေကိုတွေ့ရပါတယ်တဲ့ဒါကြောင့် တစ်ခုတည်းတစ်ခုချင်းတစ်ခုချင်းကိစ္စမပြေးနိုင်တာတွေအများစုပဲမဲ့လို့ကိစ္စမပြေးဘူးဆိုတာကနေရာတိုင်းမယူပါဘူးတဲ့ပြေးနိုင်တာလည်းရှိတယ်အခုအသင်းကတော့ထားစဉ်ထားစဉ်ဤပဲထားစဉ်ထားစဉ်ဤထားစဉ်ဟာတယောက်တည်းထားလို့မရဘူးနှစ်ယောက်ထားလို့မရဘူးသုံးယောက်ထားလို့မရဘူးလေးယောက်ထားမှအနည်းဆုံးသာရတယ်တချို့လဲထားစဉ်ကကြီးလို့ရှိရင်ဝေါ်ကြီးတွေပါကြီးတယ်ဆိုတာအဲရှစ်ယောက်လောက်ဘယ်လိုလဲထားရတယ်တဲ့လည်းပို့ပြီးတော့ထားရတယ်သူကအများစုမှဖြစ်တယ်

နှစ်မြင်လည်းမြင်မှာမဟုတ်ဘူးသုံးမြင်လည်းမြင်မှာမဟုတ်ဘူးတကြီးမြင်နေအများကြီးဟိုမှာသစုကြီးတစ်ခုဆွဲထားရင်တော့မြင်တယ်ဒီလိုကြတော့ဟာသစုကြတော့အများကြီးကိုသာမင်ရသူ့နဲ့ဒီသာမင်တွေပဲတပင်ချင်းတပင်ချင်းတော့သူမြင်လို့မရှိဘူးတပင်တွေအများကြီးကြာမြင်လို့ရှိဘူးအဲ့ဒါလိုပါပဲဒီပြင်လည်းခုအများပဲပြင်နိုင်တဲ့ရင်ကောင်တို့ကိုယ်ကောင်တို့ဒီဝင်ပြကောင်လေးတွေပါလိမ့်မယ်ရှိပါတယ်ကောင်းငင်မှာပြန်လာတတ်တယ်သူအဲ့ဒါရင်ကောင်လေး ကြားကောင်တို့တကောင်နဲ့ဆိုရင်တော့မြင်မှုကောင်းငင်ပြန်လာပဲမြင်နိုင်မှာတော့ဘူးဆိုတာလေးများတော့ဈေးနဲ့ဆိုရင်မြင်ခဲ့ပါပြီနဲ့ဝေးရင်မမြင်နိုင်ဘူးအဲဒီကြားကောင်တွေအများကြီးစုပြီးပြန်လာတဲ့ခါကျတော့ဟောမြင်တယ်သူသကောင်းငင်မှာများတယ်ကြားရောကြားကောင်တွေပြန်လာတယ်ဆိုမြင်ရတယ်အဲဒါအသင်းသဘောကဒီလိုရှိတာပေါ့တခုတည်းမမြင်နိုင်ဘူးတဲ့အများကြီးမမြင်နိုင်တဲ့ဒါကြောင့်မြတ်စွာဘုရားက သကုံသာမျက်စိကိုလည်းပဋိစ္စဆွဲမိ၍ရူပေသာများသောသောအခြင်းတို့ကိုလည်းပဋိစ္စဆွဲမိ၍ဒီလိုဟောတာတဲ့သကုဝိညာဏမြင်မှုသကုဝိညာဉ်ရဲ့ဥပ္ပဒတိဖြစ်ပေါ်လာ၏သကုဝိညာဉ်မြင်ဆိုတာအခြင်းယုတ်ကတော့ဖြင့်အ ਨੇ ဆုံးတစ်ခုပေါ်တယ်ဒါတည်းများရင်လည်းပဲရနိုင်တာပါသူကနည်းတယ်ပဲတစ်ခုလည်းပဲရပြီတဲ့သူကတော့ပြီးရကိုဟောမြင်ရတဲ့အခြင်းတွေကတော့များစွာပဲတဲ့များစွာရှိတယ် ကျတဲ့မှာနှလုံးသွင်းအားလျော်စွာပဲအဲဒီမှာမြင်ရတဲ့ဝတ္ထုရဲ့တရားမှာဟိုလူပုဂ္ဂိုလ်ဤသာနာဆိုလူပုဂ္ဂိုလ်ဤသာနာရှိသလောက်ရုပ်တွေပေါ်တယ်ဒါတွေတခါတည်းကြိုင်နေသူမြင်သွားတာပါပဲတစ်ခုချင်းတစ်ခုချင်းမြင်တယ်လို့မဟုတ်ဘူးသူအများကြီးမြင်သွားတာပဲအင်းကြီးတိုက်ကြီးတွေလည်းပဲဒီလိုပဲခဝေးကဆိုလို့ရှိရင်ဒါအကုန်လုံးမြင်သွားတာပါပဲအနိနာသွားကကြည့်ရင်တော့သူမျက်စိနဲ့တဲတယ်လို့တစ်စိတ်တစ်ပိုင်းကြီးပဲမြင်တယ်

မြင်တဲ့သက္ကုဝိညာဉ်စိတ်ကိုလက္ခဏာထုတ်ပြထားတယ်သက္ကုသနိပိတရူပဝိသနာလက္ခဏာသက္ကုသနိပိတသက္ကုဝိညာဏသက္ကုဝိညာဉ်ဤသက္ကုဝိညာဏမြင်သိမှုသက္ကုဝိညာဉ်ဤသက္ကုသနိပိတရူပဝိသနာလက္ခဏာသက္ကုပတာရယုတ်ကိုမြည်လျက်အသိယူပါယုံကိုမြင်ခြင်းသိခြင်းလက္ခဏာရှိ၏ သက္ကုပ္ပတာရုပ်လေးမှီပြီးတော့အဲဒီသက္ကုပ္ပတာရုပ်မှာထင်လာတဲ့အခြင်းတွေကိုပြီးတာပါပဲတဲ့နည်းနည်းထင်ရင်လည်းနည်းနည်းပြီးနည်းနည်းထင်လည်းနည်းနည်းပြီးသို့တော့အခြင်းလေးတစ်ခုတည်းတော့မဟုတ်ဘူးဆိုတော့သင်များပဲဒါကြောင့်ဘူပေသာသက္ကုရူပေသာအခြင်းတို့ကိုလည်းပိဋ္ဌာဆွဲမိသက္ကုဝိညာဏသက္ကုဉ္စေတိဥပ္ပဇ္ဇတိဖြစ်ပေါ်လာ၏အဲမျက်စိမျက်စိထဲမှာထင်ပေါ်လာတဲ့အခြင်းဆိုတာကပဲအကျိုးအမှုံလေးတွေအောင်းမြင်နေမှာဟောမှာ ဒီလိုဥပဒနာဆရာတွေကဟောလာတယ်မကလကရတဲ့ပရမဏုမျိုးအဲပရမဏုမျိုးလောက်ရှိတယ်ပရမဏုမျိုးရဲ့ပိုင်းလို့ရှိရင်ဖြင့်ဟိုမှာစိတ်ပေါင်းအဲ50မှတပိုင်းလောက်ပဲရှိရဲအမှန်တော့သိမွားတဲ့အမှုန်လေးဒီလိုအမှုန်လေးတွေအဖြစ်အပျက်ကိုမြင်ရမယ်ပြောတာဒီလိုမှတွေးပြီးတော့ဟောနေတာကိုဒီလိုမဟုတ်ဘူးဆိုတာပေါ်လာတဲ့အတိုင်းပဲမြင်ရမှာပေါ်လာတဲ့အတိုင်းပဲသူကအဲအစင်းရုပ်တွေစုပေါင်းရင်အများကြီးပေါ်လာရင်အများကြီးပဲမြင်ရမယ်

အသင်အပေါင်းကိုမြင်ပါတယ်အဲဒီဥစ္စာတွေအပေါင်းတွေကိုအများကြီးကိုမြင်ပါတယ်စကူတဲ့မျက်စီထဲ၌တိုက်ခိုက်ပေါ်သည်အဲသူကိစ္စကဘာလို့ဆိုလို့ရှိရင်သကုဝိညာဏသာသကုဝိညာဉ်ဤဝိတ္တယဘာဝသာသာအာယုံဤအဖြစ်ဟူသောကိစ္စရှိ၏သကုဝိညာဉ်မြင်မှုရဲ့အာယုံဖြစ်ခြင်းဟာသူကိစ္စပဲသကုဝိညာဉ်မြင်မှုဤအာယုံဖြစ်တာသူကိစ္စပဲ အမြင်ခံတာပေါ့လေတကူဝိညာဉ်မြင်ဖို့ရအမြင်ခံတာဟိုအားမရှိတဲ့ပုဂ္ဂိုလ်များအရာကထတော်မယ်အိယာကထတော်မယ်ဆိုဆွဲကြကြကြတခုခုကြည့်ရမှာပေါ့အဲတုံးတိုင်ဖြစ်ရင်နာရံဖြစ်ဖြစ်ကျိုးဖြစ်ဖြစ်အဲဆွဲကြကြကြတခုခုကြည့်ရအဲဒီဆွဲကြကြကြတခုခုဆွဲပြီးတော့မှလို့ပဲထအဲဒီလိုပဲတကူဝိညာဉ်ခေါ်တဲ့မြင်သိမှုစိတ်ကလေးဖြစ်ဖို့ရာဟာဒီအာယုံကနေပြီးတော့အဆွဲကြိုင်ခံတာဆိုအာယုံပြုခံတာ

ယောဂီပုဂ္ဂိုလ်ညာနဲ့ရှင်တယ်တဲ့ဥပမာအားဖြင့်ဘယ်လိုတော့ဆိုတော့နွားဆိုတော့နွားသူလွတ်လိုက်တယ်ဆိုလို့ရှိရင်ကျိုးဖြုတ်လွတ်လိုက်တယ်ဆိုရင်သူ့စိတ်ကြက်ကိုသူပြေးပြီးသွားတာပဲအဲ့ဒီမှာသွားစားအဲ့ဒါလိုပဲသက္ကဝိညာဉ်ကမြင်ပြီးဆိုရင်ဘယ်ရောက်တော့ဆိုရင်အဲ့ဒီမြင်ရအဆင်းစီရောက်လာအဲသက္ကဝိညာဉ်မြင်တဲ့စိတ်ဖြစ်တဲ့စိတ်မြင်ရအဆင်းစီရောက်မြင်တဲ့စိတ်ဖြစ်တဲ့စိတ်မြင်ရအဆင်းအသားစီကိုမသွားဘူးဟုတ်လားမျက်စိနဲ့ကြည့်လို့အသားကိုမမြင်နိုင်ဘူး အနာကိုမမြင်နိုင်ဘူးအရသာမမြင်နိုင်ဘူးအတွေ့အထိမမြင်နိုင်ဘူးအမြင်တာသူအစင်းစီပဲသူအဲ့ဒီသွားနေတာဒါတော့အစင်းဟာသူ့ရဲ့ကျက်စားရပဲကျက်စားရနေရတဲ့ယောဂီပုဂ္ဂိုလ်မှသင်တယ်အဲဒီလိုလက္ခဏာနဲ့ရာသနဲ့ပိစုပ္ပထာနဲ့ ယောဂီပုဂ္ဂိုလ်ညာမှာထင်ရမယ်တဲ့ဉာဏ်နဲ့လုံးဝရင်ဒါတစ်ခုခုတော့ထင်တာပါပဲဒါဒါကဟိုနားလဲအောင်ပြောတာပါဉာဏ်နဲ့မှားလိုက်ရင်အဲမြင်ရတဲ့အသင်ဟာမျက်စိနဲ့ပေါ်လာတဲ့သဘောပဲဘမို့မြင်ရတဲ့သဘောပဲဒီလိုသိပါတယ်အဲမြင်မှုကလေးကြီးရောက်သွားတာပဲအဲဒီလိုသိပါတယ်မြင်မှုရောက်သွားကျက်သားရတယ် အစင်း၌ပြီးတဲ့ဤသုံးကြီးတဲ့ကဲဆိုရမယ်မျက်စီထဲ၌တိုက်ခိုက်ပေါ်သည်မျက်စီထဲ၌တိုက်ခိုက်ပေါ်သည်မြင်သိယုံမြကိစ္စရှိသည်မြင်သိယုံမြကိစ္စရှိသည်မျက်စီထဲ၌တိုက်ခိုက်ပေါ်သည်မျက်စီထဲ၌တိုက်ခိုက်ပေါ်သည်မြင်သိယုံမြကိစ္စမြင်သိယုံမြကိစ္စရှိသည်မြင်သိယုံမြကိစ္စရှိသည် မြင်မှုရောက်သွားကျက်စားရမည်မြင်မှုရောက်သွားကျက်စားရမည်အစင်း၌ပြီးရဤသုံးမည်အစင်းအစင်းယူပါယုံဝိပဿနာယောဂီရှုရင်ဒီသုံးခုမျိုးတစ်ခုခုနဲ့သိရမည်မျက်စီထဲ၌တိုက်ခိုက်ပေါ်သည်တဲ့မျက်စီထဲပေါ်လာတဲ့သဘောပဲဒီလိုသိရမယ် ဒါမှမဟုတ်ရင်လည်းပဲမြည်ပြီးယုံမျှပဲမြင်ရယုံမျှပြီးရယုံမျှအာယုံပြုခံယုံမျှမြင်မှုအာယုံပြုခံယုံမျှမြည်ပြီးယုံမျှပဲမြည်ပြီးရတဲ့သဘောလေးပဲဒါမှမဟုတ်ရင်လည်းမြင်မှုလေးကဒီရောက်သွားတာမြင်တယ်ဆိုရင်ဒီရောက်တာပဲမြင်တယ်ဆိုဒီရောက်တာပဲဒီအသိဉာဏ်ရောက်သွားတယ်မြင်မှုကြီးကျက်စားရပဲနွားကြီးစကြင်များလို့ပဲ အဲဒီရောက်သွားတာပဲလို့ဒီလိုရင်လည်းပဲထင်ရမယ်အဲဒီသုံးခုတစ်ခုခုနဲ့ထင်ရင်သာမှန်တော့တာပဲအဲဒါလေးသိရမယ်တဲ့ဒါလေးဒါပထမဆုံးနာမရူပပြိစိတာကသာစမှမှချင်းဒီကစပြီးတော့သိရဒါအတ္တမှာလည်းဒီတိုင်းပဲနော်အသင်ကဘယ်လောက်ဆိုရင်တော်ပြီတော့အချင်းကုန်သွားတယ်အတ္တညာတော့လည်းပဲ

ရောက်သွားရပဲကျမ်းကျမ်းမှုရောက်ပြီးတော့ကျက်စားရပဲကျမ်းမှုရောက်တော့ကျက်စားရပြီနွားစကြက်ကိုနွားလုလိုက်တော့ဒီတဲ့ဝင်ပြေးလာကျမ်းမှုလေးရတယ်အသားစီကိုရောက်တော့ကြားတယ်ဆိုအသားစီရောက်ကြားတယ်ဆိုအသားစီရောက်တော့အဲ့ဒါကတော့အခုတရားဟောနေရင်လည်းနားနေပြီးစိုက်ပြီးရှုနေရင်ဒီဟာလေးတွေကဝိပဿနာဖြစ်တာပဲဒီဟာဘုန်းကြီးကသလုံးပြောလိုက်တပုတ်ပြောလိုက်နားထဲမှာတစ်ခုကြားလိုက်ကြားတာလေးနှလုံးသွင်းလိုက်သူကသွားအောင်ကြားတယ်သူကြားတယ်ဆိုနားထဲစိုက်လိုက် ကြားတဲ့ဗဇက်ကမဆိုဝင်မယ်လို့စိတ်ထဲကအဲဒီကြားသိတာလေးစိုက်လိုက်လို့ရှိရင်ကြားတဲ့အယုံလေးပေါ်လာနားထဲကနေပေါ်လာတခြားကပေါ်လာမဟုတ်ဒါတော့နာယုတ်ထဲနဲ့တိုက်ခိုက်ခြင်းပြီးနာယုတ်ထဲနားထဲကပေါ်လာတာပဲဆိုရင်မျက်စိထဲကအဆင်းပေါ်တယ်လို့နားထဲကနေပြီးအသံပေါ်လာပြီးတော့အဲ့ဒါလေးကကြားရုံညာလေးပဲဘာမှမဟုတ်ဘူးလို့ဆိုတာအလုံးလည်းမဟုတ်အခဲလည်းမဟုတ်အပြားလည်းမဟုတ် ပုဂ္ဂိုလ်သားတော်အကောင်းတယ်လည်းမဟုတ်ယောက်ျားလည်းမဟုတ်မိန်းမလည်းမဟုတ်တော့ကြားတယ်ဒီကြားနားလည်းကြားတယ်ဟာလေးပဲကြားရုံညာလေးပဲသူကပြီးတော့ကြားသိမှုကအဲ့ဒီရောက်တော့တာကြားတယ်ဆိုရင်အဲ့ဒီရောက်ကြားတယ်ဆိုရင်အဲ့ဒီရောက်ဖြစ်ဖြစ်နေရမသွားဘူးကြားတယ်ဆိုရင်အဲ့ဒီအာယုံစီပဲသွားနေတာကြားအပန်းစီရောက်အဲကြားသိမှုကျက်စားရလေးပဲဟောယောဂီပုဂ္ဂိုလ်မှာထင်နေတာလက္ခဏာရတာတုက္ကပ္ပဌာန်နဲ့ထင်နေတာဒါအသိမှန်လေးပဲ အနန္တနဲ့ခါလည်းဒီတိုင်းပဲနှာခေါင်းထဲနဲ့တိုက်ခိုက်ပေါ်တယ်အဲပြီးတော့နာသိမှုအာယုံလေးပဲနာသိယုံမြာလေးပဲအဲနာသိမှုကျက်စားရလေးပဲဒီလိုထင်တယ်ရတာစားတဲ့ခါလည်းရတာလေးစားစားရင်စားရင်နဲ့ချိုးတယ်ချင်းတယ်စသည်ရတာလေးကိုမှတ်တဲ့အခါမှာလျှာတွေကရတာလေးပေါ်မှထင်ကြတယ်လျှာတွေနဲ့တိုက်ခိုက်ပေါ်သည်ဟောရတာသိယုံမြာလေးပဲစားသိယုံမြာပဲသူကိစ္စကနောက်ပြီးတော့ အရသာပြီးတဲ့အရသာပြီးမှုလေးကအရသာပြီးပဲရောက်နေတာပဲကျက်စားရလေအရသာပြီးမှုကျက်စားရလေနေရာချင်းတဲ့ယောဂီပုဂ္ဂိုလ်တင်ကြတွေ့ထီမှုတဲ့တွေ့ထီမှုတွေကတော့ဒီလိုလုံးပြန်လာများတယ်ဒီကတော့ထီရယ်ထီရယ်လို့မှတ်တိုင်းမှတ်တိုင်းဟာအဲဒီအတွေ့အထိတွေပေါ်တယ်ကိုယ်ရယ်ဆန်းတယ်စသည်မှတ်ရလဲပေါ်တာပဲသွားရလာတဲ့အခါမှတ်တာလဲပေါ်တာပဲကိုယ်မူရလောက်ကြတဲ့လည်းအဲဒီကအတွေ့အထိပဲ ။ကောင်းတာပိန်တာမှတဲ့အခါလည်းဗိုက်ထဲကနေပြီးအတွေ့အထိပဲအဲ့ဒီအတွေ့အထိတွေကအဲ့ဒါမှတိုင်းမှလည်းဘယ်ကနေပေါ်တော့လဲကိုယ်ယုတ်ထဲနဲ့တိုက်ခိုက်ပေါ်တာကိုယ်ထဲကနေပြီးထိခိုက်ပေါ်တာကိုယ်ရဲ့ဆန့်တယ်ဆိုလက်မောင်းထဲကအရင်မှကိုယ်ယုတ်ကာယတတာကကိုယ်ယုတ်တိုက်ခိုက်ပြီးပေါ်တာ။ကောင်းတယ်ပိန်တယ်ဆိုဗိုက်ထဲကတိုင်းနေတဲ့အခါကလည်းခြေောက်စီပဲဒီကထိနေတာမှအဲ့ဒီထိရတာကကိုယ်ကြည်ယုတ်မှတိုက်ခိုက်ပြီးပေါ်နေတာပဲ။ဒါကိုယ်ယုတ်ထဲနဲ့တိုက်ခိုက်ပေါ် အဲသိသိယုံညာလေးပဲသူကသိသိယုံညာပဲသူကိစ္စသိယုံညာပဲနောက်ပြီးတော့သိသိမှုကြီးကျက်စားရပဲဒီသိသိမှုကပဲရောက်တော့အဲ့ဒီသိသိရတဲ့အာယုံပဲဒီမနေ့ကပြိတ္တိများများကညာများလည်းမဟုတ်ပါတယ်နည်းနည်းလေးကသိသိမှုက အဲဒီပဲရောက်ပြီးတော့သွားတယ်ပထဝီခဲမှာဉာဏ်သာနုညံ့သာအဲခဲမှာဉာဏ်သာနုညံ့သာချောညက်တာအဲဒါတွေကိုသိပြီးရပြီးတော့တိုက်ခံပြီးတော့နေတာဆိုတာပထဝီဓာတ်သင်ကြားဉာဏ်နဲ့နုညံ့တယ်ချောညက်တယ် တဏှာတဏှာတိုက်ခံနေတယ်ဒီလိုသိရလို့ရှင်သာပထဝီရပဲသိတာမှလည်းဝါယောဒတေဇောဒတေဇောဒကပူတာနှွေးတာအေးတာပူတယ်အေးတယ်နှွေးတယ်သိရတာပေါ့တယ်လာတာသိရတာတေဇောဒလည်းဒီပါလေကြွလိုက်တဲ့ခါလေးပေါ့တယ်လာတာလည်းအဲဒါတေဇောဒကိုသိရဝါယောဒကတောင်းတာပြင်းတာလှုပ်ရှားတာတွန်းကန်တာအဲအဲဒါဝါယောဒကိုသိရ အာဘောဓဆိုတော့အကြီးပြောတာလို့ယူစည်းတာလို့အဲ့ဒါတွေကအတွေ့အထိကနေပြီးတော့တွေ့ရကနေပြီးသိတာပါပဲသူတွေ့လာတာမဟုတ်ဘူးဒါမှသူနဲ့စားတဲ့အဲဒီဖုတ္တဗဘူရီယုသုံးခုကိုတွေ့ပြီးတော့သူသိရတယ်အဲ့ဒါအတွေ့အထိတွေမှတိုင်းမှလည်းပြီးဒါလေးပါးတရားတွေကိုသိပြီးတော့နေရတယ်ပြီးတော့စိတ်ကူးထဲမှာပေါ်လာတဲ့သဘောအာရုံတွေသူကတော့အများကြီးပဲသူကလက္ခဏာပြီးသားလောက်ထားလို့မရဘူး သူကတော့နာလည်းရှိတယ်ရုပ်လည်းရှိတယ်စိတ်လည်းရှိတယ်စေတသိက်လည်းရှိတယ်သူကအများကြီးပဲအဲ့ဒါတော့စိတ်ကူးအောင်လည်းပေါ်တဲ့သဘောပါပဲသူကတော့အချင်းချင်းပါချင်းတော့မနောမနောတော်ရစိတ်နှလုံးထဲမှာစိတ်ကူးတဲ့ပေါ်ပေါ်လာတဲ့သဘောပဲသက်သက်မဲ့မြင်လို့မဟုတ်ဘူးကြားလို့မဟုတ်ဘူးဒီတိုင်းသက်သက်မဲ့စိတ်ကူးတဲ့ပေါ်တဲ့အာယုံတွေစိတ်ကူးတဲ့ပေါ်လာတဲ့နေရာချင်းပဲဒီအာယုံတွေသင်ကြားစိတ်ကူးအာယုံရဲ့အာယုံပြုရစိတ်ကူးရဲ့မိရနေရာချင်းဆွဲကြရနေရာချင်း

အဲဒီအာရုံတစ်ခုတည်းရှုတာလည်းတကယ်ဖြစ်ခိုက်ရှုနေလို့ချင်းသူ့ဟာလည်းသဘာဝကျပါတယ်မှားတာမဟုတ်ဘူးဘုန်းကြီးများတွေကတတိပဌာန်ကပဌာန်ကအကုန်လုံးတွားချောက်ပါတော့အစုံပဲအကျွင်းကြံမရှိဘူးကောင်းတာပိန်တာလေးကရင်ခံပြီးမှတ်နေပေမဲ့လို့ဒီပြင်ဟာလေးလည်းအကုန်လုံးပဲဘာမှကျွင်းကြံမရှိဘူးကောင်းတာပိန်တာကဗိုက်တွေကတောင်းနှင်းလှုပ်ရှားတဲ့ဝါယောဒဖုထဘာယုတ်ပဲသူကအဲတောင်းတာတင်းတာတွန်းကန်တာဒါလေးတွေတွေ့နေရဝါယောဖုထဘာယုတ်တွေဒါတွေကို ကောင်းတယ်ပိန်တယ်အဝါရကတော့အဲရာထက်ခေါ်တယ်လည်းလူလည်းကူပဲမှကိုင်းတယ်စိတ်နဲ့စိုက်မှနေတော့စိတ်ကသိတာကတော့ဘာသိနေလို့ကောင်းတယ်ဆိုကောင်းတဲ့ဘိုက်ထဲမှာ တောင်းတာတင်းတာတွန်းကန်တာလှုပ်ရှားတာဒါသိတာပဲဒါမသိပါနဲ့ပြောလို့ကိုမရဘူးဒါတွေသိနေတာသူခိုက်တာနဲ့သူတောင်းတာလေးအစင်းစင်းတင်းတာလေးအစင်းစင်းတွန်းကန်တာလေးအစင်းစင်းလှုပ်ရှားတာလေးအစင်းစင်းသူကပြင်တာတွေ့အဲဘိုက်ထဲကတွေ့ထင်တာတွေလားဘုဒ္ဓဘာသာ ဘုရားဘာယုံနေပဲအဲ့ဒါတွေတွေးကြည့်ပြီးတော့ပြီးဒီထဲကနေပြီးစိတ်ကူးစဉ်းစားကြံစည်မှုတွေပေါ်လာကြတာဒီစိတ်ကူးစဉ်းစားကြံစည်မှုတွေမှားတယ်စိတ်ကူးတဲ့ပေါ်လာတဲ့သဘောအယုံတွေပြီးကြတာပဲဓမ္မယုံတွေပြီးတာတော့စိတ်ကူးတဲ့စဉ်းစားတဲ့ကြံစည်တယ်မှားလိုက်ရင်စိတ်ကူးတာကသူပုံသဏ္ဍာန်ထေရရနဲ့စိတ်ကူးတဲ့ပုံသဏ္ဍာန်ထေရရနဲ့ဘောသူကစိတ်ကူးတဲ့ပေါ်တဲ့အတိုင်းပဲဖြူဖြူစိတ်ကူးဖြူဖြူပဲပေါ်မှာမမဲစိတ်ကူးမမဲပေါ်မှာပဲ လူစိတ်ကူးလိုက်ရင်လူသဏ္ဍာန်ပေါ်လာမှာပဲလူဓမ္မယုံနေပဲပညာယုံပေါ်တယ်အပုံသဏ္ဍာန်တွေကတော့အဲဒီပေါ်လာပေါ်လာတဲ့အာယုံအာယုံကတော့ပညာပဲပညာပဲမဲ့တရှုတဲ့စိတ်ကလေးကရှိတယ်ပြီးတော့နှလုံးသွင်းတဲ့စိတ်ကလေးရှိတော့ဒါမှတ်ရတယ်ဒါလေးပေါ်ပြီးပြောက်သွားတယ်ပြီးရင်နှလုံးသွင်းတဲ့စိတ်ကလေးပေါ်ပြောက်သွားတာပဲအာယုံကတော့ပေါ်ပြောက်တာမဟုတ်ဘူးစိတ်ကပေါ်ပြောက်သွားအဲ့ဒါပြီးရင်ပြီးတာပဲနောက်ပြီးတော့ဒီထဲကနေပြီးတော့

ဒီမှာသတိပဋ္ဌာန်လေးနဲ့ရှိတာအကုန်လုံးရှိနေတာလေဥစ္စာတွေဘာမှအကျွင်းကြမရှိဘူးလို့မြတ်စွာဘုရားဟောတဲ့တရားတွေအကုန်လုံးပဲရှုသိရှုလိုက်တဲ့တရားတွေအကုန်လုံးရှုဘာမှအကျွင်းကြမရှိဘူးရှုတော့လည်းပဲတကယ်ဖြစ်တဲ့တရားတွေရှုနေတာသဘာဝကျနေတာပဲခုနကပြောတဲ့လက္ခဏာတော့ပစ္စုပ္ပန်နဲ့စစ်ဆေးကြည့်အကုန်လုံးကြိုက်နေတာလေတော့အကုန်လုံးအငြင်းညွတ်ရှုဒါကြောင့်မို့လည်းပဲခုဝိပဿနာ ရှုတဲ့ပုဂ္ဂိုလ်တွေနေမှာဝိပဿနာသမာဓိလည်းဖြစ်တယ်ဝိပဿနာဉာဏ်လည်းပဲအဆင့်တွေဖြစ်တယ်ကိုယ်တိုင်တွေ့ရတယ် အဲတချို့တချို့ကမ္မထာတွေအဖြစ်အပျက်တွေရှိတယ်ဆိုပြီးတော့ဖြစ်ပျက်ဖြစ်ပျက်ပြီးတော့ရှိနေတာပေါ့နာမည်တော့ကောင်းတယ်ဆိုဖြစ်ပျက်ဆိုတော့စာနဲ့ပိန်နဲ့စာရန်ပိန်တာပါတယ်ပေါ့လေဖြစ်ပျက်ဆိုပြီးတကယ်ဖြစ်ပျက်တာတွေ့သလားဆိုတော့ဒီလိုတော့တွေ့တာမဟုတ်ဘူးကွာဟောဖြစ်တယ်ပြည့်တယ်ဆိုတာနဲ့ဒီလိုအသားနဲ့ဖြစ်ပျက်တယ်ရှိနေတာကိုဆိုတာဖြစ်ပျက်ဖြစ်ပျက်သိုးနေတာမွင်းင်းဆရာတော်ကြီးပြောတာတော့ဝိပဿနာမဟုတ်ဘဲနဲ့ရုပ်ဖဿနာတွေဖြစ်တယ်မွင်းင်းဆရာတော်ကြီးဟောတာ ဘုန်းကြီးကမော်လင်းပါတယ်တော့ကဟောတယ်ဘုန်းကြီးဆရာတော်ကြီးအေးယောဖသနာတွေကတော့ဟုတ်ဒီသိနေရကြဘူးတဲ့ဆိုတာဝိပဿနာကရှိရမှာလေယောဖသနာတွေသို့တော်လည်းများသောဖြင့်ယောဖသနာတွေလောက်ကများနေယောဖနေကြတာသူကယောဖသနာတွေလည်းသူကအဲ့ဒါလည်းဖြစ်ပြဖြစ်ပြဒီလိုဆိုနေတာယောဖသနာတွေရှင်းနေကိုယ်ပိုင်ညာကတကယ်ဖြစ်ပြတာသင်္သနာယောဒနာဆိုလို့ရှိရင်တော့သင်ပါဘူးမသင်ပါဘူးလို့ပြရမှာပါပဲ ဘယ်လောက်ကြာမှဖြစ်ပြက်ကထင်တော့ဆိုရင်ဝိပဿနာဉာဏ်ရှင်းလာမှထင်ပါလေအခုမြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းရှုရှုပါလားဆိုရင်အဖြစ်ပြက်ပြီးဖို့နေနေသာသာလည်းလည်းနိဝရဏတွေနဲ့နိလန်းကလာလုံးထွေတတ်နေရတာဒီမှာကောင်းတယ်ပိန်တယ်မြင်တယ်ကြားတယ်မှတယ်တော့အဲနိဝရဏတွေဝင်လာတယ်ကိုလိုချင်နှိမ့်တဲ့ဓာတ်တွေစိတ်ကူးရဖြစ်လာနိသမိစ္ဆာနိဝရဏခေါ်တယ်လား ဒီကကိုယ်သဘောမကျတဲ့အာရုံနဲ့သွားနေတဲ့ကစိတ်ကျက်စိတ်ဆိုးတဲ့သဘောလေးကပါဠိကကိုယ်တယောက်တည်းလည်းစိတ်ဆိုးနေတာပဲအဲဒါပြာပါဒခေါ်တယ်နိဝရဏဒီထဲကနေပြီးတော့စိတ်အကျော်ရဲရဲဖြစ်လာတာရှိတယ်ဌိနမိတာခေါ်တယ်အိတ်ချင်မှမဟုတ်ဘူးတရားနှလုံးသွင်းရတာအပြင်းပြင်းအဲခါချောက်ချောက်စိတ်ရောတော်တော်ဖြစ်လာရတာဌိနမိတာထိုင်းမင်းတာခေါ်တယ်လို့ ပြီးတော့ဒီထဲကဟိုရောက်ပြီးရောက်တဲ့စိတ်တွေကတောင်ရောက်မြောက်ရောက်လာတယ်ရှိတယ်ဥဒိစ္စခေါ်တယ်စိတ်ကြမ်းတယ်ဘုံမှာဥပ္ပါမလားဖြစ်မှဖြစ်ပါမလားသွားစိတ်ကူးမိရင်လားဝိသိကိစ္စခေါ်တယ်និဝရဏတွေအထုက္ခသာပုဂ္ဂိုလ်မှာဒီនិဝရဏတွေကဖြစ်တယ်မဖြစ်ပါနဲ့ပြောလို့လည်းမရဘူးဖြစ်ရတယ်ဖြစ်လည်းဖြစ်မှာပဲသူ့မှန်တိုင်းဒီမှာသူ့သဘောတွေပြီးတော့ဘုန်းကြီးတွေကဒီကသတိဓာတ်တရားအထုတ်တယ်ဆိုတာသူတို့လည်းရှိရတာပဲတရားပေါင်းတယ်ပိန်တယ်ထိုင်တယ်ထိတယ်မြင်တယ်ကြားတယ်စသဖြင့်မှတ်နေရင် အဲနှစ်သက်သက်ပါရတဲ့စိတ်ကလေးဖြစ်လာရင်အဲဒီပါရတဲ့နှစ်သက်တဲ့လူချင်းတဲ့ကြံတဲ့စဉ်းစားတဲ့သူ့မှတ်လိုက်ရတာကိုဟောကာမိသနာကိုရှုမှတ်ပြီးပဲနေတာစိတ်ပြည့်စိတ်ဆိုတာပေါ်စိတ်ပြည့်ရဲ့စိတ်ပြည့်တဲ့ဒေါ်လာပြည့်ဒေါ်လာပြည့်တဲ့သူမှတ်လိုက်တာဇာဘာရကိုပဲနေတာရှုမှတ်ပြီးတော့အဲစိတ်ကထိုင်မှပြင်းကြီးလာလို့ရှိရင်ပြင်းရင်ပြင်းတယ်အဲဒီထိုင်မှရင်ထိုင်မှတယ်ဒီအားရောရင်ရော့တယ်သူဖြစ်တဲ့တိုင်းမှတ်လိုက်တာဒီနာမိတာကိုပဲနေတာနောက် ဥဒိစ္စသိကြမတဲ့ခါလဲသွားရင်သွားတယ်ရောက်တယ်လွင့်တယ်သူဖြစ်တဲ့တိုင်းလိုက်ပါလားဥဒိစ္စလေးနာရှင်းပါတယ်သူကဥဒိစ္စလေးနဲ့လွင့်သွားတာလွင့်တာနဲ့တကယ်လဲမှိုက်တာတကယ်လဲဟာသူကသိနေရကြလားဥမာချင်းဗာနဲ့တူတယ်ဆိုရင်ဖားလေးရရှိဖို့ချလိုက်တော့မူရနောက်ကနေပေါက်ပြီးဖမ်းလိုက်တာလည်းတော်တော်တူတယ်သူကဥဒိစ္စလေးနဲ့ကြာသွားတာတကယ်အာယုံလေးကကြာရင်ကြာတယ်ရောက်ရင်ရောက်တယ်လည်းမှိုက်တာမိနေတာအမှန်ကောင်းပါတယ်သူကဥဒိစ္စလေးမှိုက်ဝိသိကိစ္စယုံမှားခြင်းလည်းယုံမှားတယ် ယုံမှားတယ်ဟုတ်မဟုတ်ပါမလားဆိုရင်ယုံမှားတယ်ယုံမှားတယ်ဆိုမှလည်းဝိသိကိစ္စလည်းမှတ်ရတယ်အဲ့ဒါတွေရှိပါများလို့ဒါတွေကင်းသွားမှနိဝရဏကင်းတာနိဝရဏကင်းမှစိတ်ဓာဝိတ္တုဖြစ်တာစိတ်စင်ကြယ်တယ်ဆိုတာဒီနိဝရဏတွေကိုမဖြစ်တော့ရှိနေမှစိတ်စင်ကြယ်တာရှိမှတဲ့စိတ်ကြီးဖြစ်လာအဲဒီစိတ်စင်ကြယ်တဲ့ခါကာလကြမှာမှတ်တိုင်းမှတိုင်းယုံနာနေပြီးတာလားမြင်တဲ့အခါမှလို့ရှိရင်ဟုတ်လားမြင်ရတဲ့အသင်းယုတ်ကတရားမြင်ပြီးတာကတရား

ဒါပေမဲ့ဒီနေ့ကမျက်စိရောခုပေါင်းပြီးတော့ပြောရတော့တခါတပေါင်းနဲ့လုပ်လိုက်မှနေရကြမယ်သူကမြင်စေခဏ၌မြင်စေခဏ၌မျက်စိနဲ့သင်္ဃာယောမျက်စိနဲ့သင်္ဃာယောမြင်သာသီရာကနာမြင်သာသီရာကနာကြားစေခဏ၌ကြားစေ နဲ့မှတ်လိုက်လို့ရှိရင်ကြားတယ်ကြားတယ်မှတ်လိုက်နားကလည်းကြားကြားတယ်ဘာကလည်းကြားဒါရုပ်သိရတဲ့သဘောမရှိဘူးလို့ကြားသိသွားတဲ့သဘောရှိတယ်နားတွေကကြားသိသွားတဲ့သဘောရှိတယ်ဒီကရှုလိုက်လို့သိသွားတဲ့သဘောရှိတယ်ဒါလေးကနာလေးပဲဒါလေးကအရှင်လေးလိုပဲကြားသွားတဲ့သဘောနဲ့ရှုမှလို့သိတာလေးနဲ့ဒါလေးကအရှင်လေးလိုကြားတယ်ဆိုတာနဲ့ဟိုမှာနားထဲမှာအပန်းစီမှာသွားသွားပြီးတိုက်တယ်လို့ပဲဒီက တခါတည်းသိပြီးသွားတာသူကကျင်းသွားတယ်အာယုံနဲ့အာယုံယုံနဲ့အသိစိတ်နဲ့တခြားစီကွဲလာနာယုံနဲ့အစင်းယုံနာယုံနဲ့အပံယုံနဲ့တို့ကယုတ်တရားကနှစ်မျိုးကြားပြီးပြီးသွားတာလေးရှုပြီးပြီးသွားတာလေးနာတရားကတစ်မျိုးဒါလေးနှစ်ခုရှိတာပဲဒီထဲမှာပုဂ္ဂိုလ်သတ္တဝါမျိုးယောက်ျားမိန်းမမရှိအဲယုံနာနှစ်ခုသာရှိပြီယုတ်ဆိုတာကအသိခံတဲ့သဘော

သိနေမဖြစ်ဘူးသူကတော့သူကတော့အာယုန်တွေကရုပ်လည်းရှိတယ်နာလည်းရှိတယ်ပညာလည်းရှိတယ်သုံးနေတာပဲသူကအဲ့ဒါကတော့ရှုစေခဏမှာနှလုံးသွင်းစေခဏကြံစည်စေခဏတွေမှာကြံပြီးတဲ့ခဏတွေမှာအဲ့ဒီကိုယ်ကယုတ်ကြံပြီးမှုတရားသေးတဲ့ကိုယ်ကယုတ်ပြီးတာကနာဘယ်တော့ပဲသိကြတယ်ပြီးရတဲ့အာယုန်တွေကတော့ ရုပ်လည်းရှိတယ်နာလည်းရှိတယ်ဒါမသေးကြဘူးဒီဥစ္စာတော့အဲ့ဒီလိုဆိုလို့မဖြစ်ဘူးအဲ့ဒီယုံနာနေရာမှာရဲမှာရင်းနဲ့အာယုံကိုသိရတဲ့နံတရားကတစ်မျိုးအာယုံမသိရတဲ့ယုတ်တရားကတစ်မျိုးဒါလေးနှစ်ခုရှိတာပဲလို့ပိုင်းခြားပြီးတော့သိနာမရူပပရိသီရာညာအကြောင်းကျိုးလေးနဲ့ဆက်သွယ်ပြီးသိလာတဲ့အခါပစ္စယပရိက္ခညာအဲဒီကလွန်လာတဲ့အခါကျတော့မှမှားရဲမှားရဲနဲ့ပေါ်လာလိုက်ကြောက်သွားတဲ့အစနဲ့အဆုံးတွေ့လာတာကိုဒီမှာအဖြစ်ပြက်ကလေးပေါ်လာတာဖြစ်ပြက်ဆိုဒီကမှပေါ်လာ စစရင်ဖြစ်ဖြစ်ပဲပေါ်လေဥမှာတော့ဘယ်မှတခါလဲကြားတယ်ဆိုရင်အဲကြားတယ်အပန်လေးရောကြားတာလေးရောပေါ်ပြီးတော့ပြောက်သွားလိုက်ပေါ်ပြီးတော့ပြောက်သွားလိုက်အစနဲ့အဆုံးနဲ့ပေါ်လာစိတ်ကူးလေးဆိုရင်စိတ်ကူးလေးအစနဲ့အဆုံးနဲ့ပေါ်လာနာလာကျင်နာကြဲခဲတာလေးတွေအစနဲ့အဆုံးနဲ့ပေါ်လာခေါင်းသာပိန်သာလေးတွေအစနဲ့အဆုံးနဲ့ပေါ်လှုပ်ရှားတာလေးတွေအစနဲ့အဆုံးနဲ့ပေါ်လာ အဲဒီတော့အစအစပေါ်လာတာကဖြစ်တာပဲအဆုံးကပြက်သွားတာလားအစနဲ့အဆုံးပေါ်လာတဲ့ကဒီမှာဖြစ်ပြက်ပေါ်လာတာဖြစ်ပြက်မဆိုလည်းပဲဘောရဲဘောရဲသာလိုက်ပြီးတော့ရှူးရှူးလို့ချင်းချင်းဒီကစားနေဆုံးတဲ့ဖြစ်ဖြစ်တာတွေပြီးတော့နောက်ကြတော့တွေ့တာပဲတိတိပြီးလိုက်တဲ့ခါကျကိုယ်ပိုင်ညာနဲ့တွေ့တာကိုကမှန်းကြည့်နေရတာမဟုတ်ဘူးသူကသူပဲအစာလေးပေါ်လာတယ်ဆုံးသွားလိုက်တယ်ကအမှန်တရားချင်းချင်းလေးနဲ့သိရတယ်အဲဒီတော့သိလာတော့မှဖြစ်ပေါ်ပြီးကြောက်သားတော့မမြဲတဲ့တရားဆိုတာ နိစ္စခရတေနာခရတေနာပုံသောနဲ့သဘောကြောင့်ပုံဆုံးသွားသောနဲ့သဘောကြောင့်နိစ္စမမြဲပါတကားဒီလိုပြီးတာအဲပုံသွားတာဆုံးသွားတာမြင်တာလေးလည်းမြင်ပြီးဆုံးသွားကြားတာလေးလည်းကြားပြီးဆုံးသွားထိတာလေးလည်းထိပြီးဆုံးသွားကြံတာလေးလည်းကြံပြီးပြီးဆုံးသွားဘယ်မှာလို့သိပြီးသိပြီးဆုံးဆုံးသွားတာကြီးတဲ့ပဲမရှိပဲဖြစ်သွားတယ်ဒါတွေ့ရတော့မမြဲတဲ့တရားပဲ ဟုတ်တော်အဘဝတော်နေသာဟုတ်တော်ဖြစ်ပေါ်ပြီးအဘဝတော်မရှိညဉ့်ညောင်းနေသာမမြဲသောတရားတို့ပါရကားဖြစ်ပေါ်ပြီးပြောက်သွားလို့မရှိလို့မမြဲတာတဲ့ဒါလေးတွေတွေ့ရတာကိုအဲတော့မြင်တယ်မှပြီးရင်မြင်တာလေးဟာပေါ်ပြီးပြောက်သွားလို့မမြဲဘူးကြားတယ်မှပြီးရင်ကြားတာလေးဟာပေါ်ပြီးပြောက်သွားလို့မမြဲဘူးရှင်ရှင်သာသိုးနေရတာမဟုတ်ပါဘူးကစားကမဆိုးရပါဘူးခုနကရုပ်ဖတ်တနာတွေမလုပ်ရပါဘူးဒီမှာမြင်တယ်ကြားတယ်အဲသိတယ်နှလုံးသွင်းတယ်ရှုတယ်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 အဲတရားနာတဲ့ပုဂ္ဂိုလ်ကစိတ်ကူးကူးနေတာလည်းဘုန်းကြီးကမသိနိုင်ဘူးဒါတော့ဒီကဆိုလေးနဲ့ဆိုပေးလိုက်မှဟောဒါဒီလိုပါလားဆိုတာပေါ်သွားတယ်လို့ဒါတော့မြင်တယ်မှတ်တဲ့ခါကာလမှာမြင်စေခဏနဲ့မြင်ပြီးကြောက်သွားတာကိုတွေ့ရတယ်မမြဲဘူးသိတာကအိသနုပဒနာညာတဲ့ဒါကိုမြင်တယ်လို့မှတ်တဲ့ခါမြင်ပြီးရင်ကြောက်သွားမြင်ပြီးရင်ကြောက်သွားတွေ့ရတာမမြဲဘူးလို့သိတာအိသနုပဒနာ

မမြဲဟုသိတာကနိစ္စ ानु ပဒနာညာဝိရဟုမသေခဏ၌ရွေ့ပြီးနောက်ွယ်ပြောက်သွားတာကိုတွေ့ရ၍မမြဲဟုသိတာကနိစ္စ ानु ပဒနာညာ မှပြည်နာကျန်တယ်ပြီးတယ်ဟုမှဆဲခဏ၌ကျန်ပြီးပြည်နာကွယ်ပြောက်သွားတာကိုတွေ့ရ၍မမြဲဟုသိတာကအနိစ္စ ानु ပဒနာညာနာရယ်ဟုမှဆဲခဏ၌ အဲဒီလိုမှတ်တိုင်းမှတ်တိုင်းလေးတွေကမှတ်ရင်မှတ်ရင်ပျောက်ရင်ပျောက်ရင်ဒါလေးတွေတွေ့သွားမှာအဲဒါတွေ့ရင်ဖြင့်မမြဲဘူးဆိုတာဘာမှစဉ်းစားနေကြမလို့ဟောလဲဟောစရာပြောစရာမလိုပါဘူးသူစားပျောက်သွားမှတော့မမြဲဘူးဆိုတာသိနေတယ်အဲဒီလိုသိတိုင်းကအိသနုပဒနာညာတဲ့အဲဒီလိုအိသသိပြီးတော့အိသသိရင်ဒုက္ခလည်းသိတယ်အနတ္တလည်းသိတယ်အိသဒုက္ခအနတ္တအကုန်သိတာပါပဲ

ကိလေသာတွေဖြစ်ပေါ်စေတတ်တဲ့တရားတွေပဲကိလေသာတွေလောဘဒေါသတွေဖြစ်စေတတ်တဲ့တရားတွေမသိတဲ့ပုဂ္ဂိုလ်တွေမှာဒီဥစ္စာတွေကတာယာစရာတွေဖြစ်တယ်ကြောက်စရာတွေပဲနှိမ့်တဲ့စရာအာယုန်တွေကလောဘဖြစ်မုန်းစရာအာယုန်တွေကဒေါသဖြစ်သာမအာယုန်တွေကမရှိဘဲနဲ့လို့ရှိရင်မောဟဖြစ်ကိလေသာဖြစ်ပြီးတော့ဘဝတန်တရားမှာနှိမ့်မိုးစေရတဲ့ဒုက္ခရောက်စေရတဲ့တရားတွေပဲအခုလောလောဆယ်နေမဲ့ လောဘဖြစ်တော့လောဘလိုလိုက်ပြီးတော့ရှားကြာရလုက္ကရဒုက္ခရောက်ဒေါသဖြစ်ပြီးတော့ဒေါသနောက်လိုက်ပြီးတော့အာထုကြောင့်ကြစိုက်ပြီးတော့နေရစိတ်ပင်မကိုယ်ပင်မဖြစ်ရအဲဒီဒုက္ခတွေရောက်ရတယ်ပြီးတော့ဒီအာရုံ6ပါးတွေဟာမြို့ရွာတွေကိုတိုက်ဖြတ်ပြီးတော့နေတဲ့ဓမြတွေနဲ့တူတယ်လို့ယောဂီပုဂ္ဂိုလ်ညာထဲမှာဒီလိုသိတဲ့သာအချင်းထင်ရမှာမဟုတ်ဘူးညာကြီးတဲ့ပုဂ္ဂိုလ်ညာကြီးတဲ့လိုက်ထင်ရပြီးပြီဆိုလို့ညာအဲဒါအာရိနောညာအပြည့်မြင်တော့ ဒီအယုံတွေဟာအနိစ္စဒုက္ခအနတ္တတွေရှင်းရင်တည်းသူတို့ကိုမသိအောင်မရှင်းနိုင်လို့ရှိရင်ဖြင့်ကိလေသာတွေဖြစ်ပွားပြီးတော့ဒုက္ခပေးတဲ့တရားတွေပဲကြောက်เสียကောင်းတယ်ဘယ်လိုသိရမှာလဲယောဂီပုဂ္ဂိုလ်တွေတကယ်မှကောင်းနေတဲ့အခါကျတော့ဒီလိုအာယုန်တွေကြာရောက်လာမှကြောက်ရတယ်မတွေ့ခြင်းဘူးကိလေသာဖြစ်စရာအာယုန်တွေမတွေ့ခြင်းဘူးမမြင်ခြင်းဘူးမကြားခြင်းဘူးမသိခြင်းဘူးအဲဒီ ဝိပဿနာညာမရှိတဲ့ပုဂ္ဂိုလ်တွေတော့ဒီလိုအာရုံတွေတမင်တကာကြာပြီးတော့ကြည့်နေတာပဲ။အာကြည့်ကြအထူးစမ်းတွေလိုက်ပြီးတော့ကြာကြည့်ဝေလာသဘင်တွေကျင်းပပြီးတော့ကြည့်။အဲနားထောင်ဒီလိုလုပ်နေတာကို။ဒါရီရသူကအကောင်းနေဖြစ်။တရားအားထုတ်နေတဲ့ပုဂ္ဂိုလ်တွေကြတော့ဒီအာရုံတွေနဲ့တွေ့မှကြောက်ရတယ်။ဒီအာရုံတွေတွေ့လို့ရှိရင်ဒီအာရုံတွေကြောက်ပြီးနောက်လိုက်ပြီးစိတ်ကူးစဉ်းစားတွေဖြစ်။ဒါကြောင့် ဒါကြောင့်နှစ်သက်သားစရာအာယုန်တွေကိုမမြင်ရမကြားရရင်ကောင်းတယ်သိပြစရာစိတ်ညစ်စရာအာယုန်တွေမမြင်ရမကြားရရင်ကောင်းတယ်တရားဆုံးတဲ့ခါကာလမှာဟောကိုယ်ငါဖြစ်စေဒီကြတဲ့ကပြည့်စရစရာတွေမကောင်းတဲ့နေကြလို့ရှိရင်စိတ်တွေပါလေအဲရှုပ်ထွေးပြီးတော့တရားမှတ်တွေပြည့်တယ်ဆိုတာနောက်ချက်တွေအများကြီးပြည့်တယ်အဲဒါကြောင့်ဒီအာရုံ6ပါးတရားတွေဟာဓွား6ပါးဒီဟူသောရွာစိုးကိုရွာပြေကုန်ဝင်ပြီးတော့ တိုက်ပြက်ပြီးတော့နေတဲ့သဘောတရားတွေပဲတဲ့ကြောက်စရာကောင်းတဲ့တရားတွေပဲလို့ဒီလိုသေးသေးတွေသာအားဖြင့်မြင်ရင်လည်းပဲပြီးတာပါပဲညာကြည့်တဲ့ပုဂ္ဂိုလ်စဉ်ရင်ပြည့်စုံလုံးမြင်မှာပေါ့လားအဲဒီလိုပြည့်မြင်လာတဲ့ဥစ္စာအာရီနောကညာပြည့်မြင်တော့ကိုဒီအောင်၆ပါးတွေကညင်းငွေလာတယ်နေပြည်တော်ဒီအောင်၆ပါးတွေနဲ့မတွေ့ရင်လည်းပြည်တော်ညင်းငွေညင်းငွေလာဒီအောင်၆ပါးတွေလွံ့မြောက်ခြင်းလာတာမဟုတ်သေးဘူးများတာညာလွံ့မြောက်ခြင်းလာလွံ့မြောက်အောင်အားထုတ်တာ domioddoidb ana arị bamele n ebe iba dga adịghra ubega adị lochi bu y o ri chal emeja nwa mgb nwa jio ga dịgara ubegha anya aganbi ụzo e ka ụzọ ya ကာမဂါရကရွာကိုပစ္စည်းရကုန်သောသောတာတိကောဧတံဓမ္မကြီးတော်ဟူသောဤမည်သည်သာနာကြောက်ပါကုန်သောဘာယနံအာယရဏနာပြင်ပအာယရဏတို့ဒီဝဆနာမြည်ပေ၏ဘိက္ခွေဟန်တို့စက်ကိုမျက်စီကိုမနာပါမနာပေသူနိတ္တဘွယ်မနိတ္တဘွယ်ဖြစ်ကုန်သောသူပေသူအစင်အာယုံတို့သည်ပတိဉ္ဇတိနှိစ္စယ၏ သောတန်နာကိုမနာပါမနာပေသူနှိတဲ့ဘဝနှိတဲ့ဘဝဖြစ်ကုန်သောသတေသူအတန်တို့ကပတိညာဟိညတိနှိစေအာဤသာနာနှခေါင်းကိုမနာပါမနာပေသူနှိတဲ့ဘဝနှိတဲ့ဘဝဖြစ်ကုန်သောခန္ဓေသူအနန္တို့ကဟိညတိနှိစေအာဤသိဝလျာကိုမနာပါမနာပေသူနှိတဲ့ဘဝနှိတဲ့ဘဝဖြစ်ကုန်သောရသေသူအရသာအရသာအာယုန်တို့ကဟိညတိနှိစေအာဤ

ဇောရ6ပါးအာယုံ6ပါးဒီဥဒ္ဒရညတွေကနှိစ္စဖြစ်ပြီးနေပုံများစွာပြဟောပါတယ်အဲ့ဒါတွေကိုနှိစ္စဖြစ်ပြီးခြင်းမခံရအောင်ဝိပဿနာကျူရတယ်ဝိပဿနာကျူလို့မြင်နိုင်မြင်နိုင်မြင်ပြီးချက်ချင်းပြောက်သွားကြားပြီးချက်ချင်းပြောက်သွားနားပြီးစားပြီးတွေ့ထိပြီးချက်ချင်းပြောက်သွားသဘောအယုံတွေပေါ်ပြီးချက်ချင်းပြောက်သွားဒီလိုသာသိနေလို့ရှိရင်တော့ဒါဓမ္မအတိုင်းမခံရဘူးကျွန်တော်နှိစ္စမခံရဘူးကိလေသာတွေမပြည့်နိုင်ဘူးလွတ်ကင်းတယ်လွတ်မြောက်ဒီလိုမကျွနိုင်တဲ့အခါကာလတွေမှာသာ ရအောင်၆ပါးဒီဥဒရမြတွေကနေကျက်နေတာပဲအကြီးကျယ်နေတဲ့သာနဲ့အသေးနေတဲ့သာဘယ်လောက်ပဲကွာလဲအဲဒီမှာလောဘဒေါသတွေအကြီးကျယ်ဖြစ်ပြီးတော့မတော်မသင့်တာတွေပြုပြီးလို့ရှိရင်တော့အကြီးကျယ်နေသက်ခံရဒီလိုအကြီးကျယ်မဖြစ်တဲ့ပုဂ္ဂိုလ်တွေနဲ့သက်သာအနေနဲ့ရတာပေါ့ဝိပဿနာရှုနေတဲ့ပုဂ္ဂိုလ်ဆိုရှုမိတဲ့အာယုံရှုမိတဲ့ရှုမိတဲ့ဟာပြီး၆ပါးသောအာယုံဒီဥဒရမြတွေကနေသက်ခြင်းတွေလွတ်မြောက်နေတာအဲဒီလိုလွတ်မြောက်အောင်လို့ မြင်နိုင်ကြတဲ့ဓဝါ၆ပါးကရှုနေကြရတယ်တဲ့ဒီဟာမှအကောင်းဆုံးလို့တွေတို့လုံနေရတာပဲလို့အာယုံပြုပြီးတော့အားရပြီးတော့အာထုကြမယ်အာထုတော့အချင်းဝိပဿနာဉာဏ်လေးအစဉ်တိုင်းတက်ပြီးတော့မြည်လို့လို့ရှိရတယ်မတရားမညာပညာလေးလည်းရောက်ပြီးတော့သွားကြမှာပါပဲဒါကြောင့်မနေ့တရားသိညအောင်လည်းမဆုံးမှုတစ်ခုတော့သုံးမှနေလိုက်တော့လို့မွေလေးကောင်ကမွေလေးကောင်ကလေးပါဗုဒ္ဓလေးပါ သုဒ္ဓငါးပြားမာခန္ဓာနှင့်မိညာယံပဲသတ်ဆွဲချက်ကြောင့်ရွာပြည့်သုံညာ ဩဃ၄၀ဩဃ၄၀ စေတနာဤသာအမှုပေါ်ကြောင့်ယခုတရားနာပရိသတ်ဗံတော်ကောင်းတို့သည်ဘေးရန်တရဟုသမျှဓမ္မခါကားသိကင်းလို့ညဉ့်ညဝေးကွာကြ၍ကိုယ်ချမ်းသာစိတ်ချမ်းသာနဲ့ရှင်နေပြည့်စုံရ၍ဤသုဒ္ဓံဒေသနာတော်နဲ့လာပြီးတဲ့ပြည်သူတဲ့တော်တရားတို့ကို ကိုယ်ပိုင်ဉာဏ်ဖြင့်သိအောင်ရှုမှတ်ပွားများအားထုတ်နိုင်ရ၍ဝိပဿနာဉာဏ်စဉ်ပြရမယ်ဉာဏ်ဖြင့်ဆက်ကသိနေဉာဏ်ရဖြစ်သောနိဗ္ဗာန်ချမ်းသာများကိုသင်္ကြန်သောဆက်ရောက်ရင်မျက်မှောက်ပြုနိုင်ကြပါစေကုန်သတည်း